ယနေ့တန်ရာတော်နှစ်2500 65ခုဩဇာတက္က1383ခုရင်းကျွလာပြေချွန်တရက်ဘာကြီးတို့မိုက်တရှိတော့ရင်းကျွလာပြေနေ့2020ခုအောက်တိုဘာဘယ်လိုရှိတော့27ရက်ဘာကြီးတို့မိုက်ရှိတော့27ရက်နေ့ နော်ဟောကြားမယ်ဝိပဿနာလုပ်ပြီးတရားဒါကြီးဘယ်နှကြိမ်မြောက်ဖြစ်လို့62ကြိမ်မြောက်ရှိပါပြီဖေဟာ62ကြိမ်မြောက်ဝိပဿနာလုပ်ပြီးတရားသို့တော်လည်းဒီနေ့ကညို့လာပြီနေလေတိုက်ဆိုင်နေတာဖြစ်တယ်ဒီတမှာအကြောင်းဒီကျုံလာပြီနေနဲ့ဆက်ဆက်တဲ့အကြောင်းလေးတွေဖြစ်ပြီးတော့ ဟောကြနားကြကြရအောင်ဒါကြောင့်မလို့တရားတော်ကိုဟောကြနားကြကြဒီပြီဒေသနာတော်ပိုင်ရှင်ဒေသနာတော်ဥက္ကဖြစ်တော်မူသောဘုရားရှင်ကိုဥစွာမတ်မရှိခိုးကြရအောင်ဘုရားကြီးတွေတက္ကမကြီးတွေကလည်းဘုရားရှင်ဂုံရီကိုဆွမ်းအားရှိတော်စိတ်ဝင်ထုံရဲ့ဗုဒ္ဓနုဒတိဘာဝနာပွားများရင်းနဲ့ယုတိစွာ နိုင်ကြအောင်စို့ဗုဒ္ဓံနရနရသမောတရဏံဒိဋ္ဌတံပညာပရိပါစုတိယဝိယတံဒါကာရံအထာဝီကာမနရဒေဝဟိတဝန္တံဝန္တာမိကာရုဏိကမဂ္ဂမနန္တညာနံ နရာနရာသမောတရဏံလောကုလောကီနလီသောစီပွားကိုလိုလာတောင်းတကြကုန်သောစိတ်သာမြတ်သူနလူမြမတတဝါတို့ဤစွေအားလည်းဖြစ်တော်မူတတ်သောဒီတတံလောကုလောကီနလီသောမယိမယိမြက်ကိုင်လာသည် သမာဓိနှင့်ရှင်သော စေတလည်းရှိတော်မူတာသောပညာပရိပါစုတိယသစ္စာလည်းယတရားမြတ်ကိုထွင်ပေါသည်မြင်တတ်အရဟတမတိဟုသောပညာတန်ဆောင်သမိအောင်လည်းရှိတော်မူတာသောဝိယတန္တာကာရံ သစ္စာလေယတရားမြတ်ကိုကွယ်ကာပိတ်ပုံညံမြင်တုံအောင်မြူဒံပညာဝိဇာတိဟုသော မိုက်တရားကိုပရဟတမဉာဏ်တန်လျက်ဖြင့်ပပြတော်မူပြီးထသောအထာဝီကာမလူနပြမတတ္တဝါတို့၏အစည်းအပွားကို အလွန်လိုလားတောင်းတတော်မူထသော နရတေဝဟိတာဝဟံလူနာမြမသတ္တဝါတို့အားလံပြနိညွန်ဆုံးမသွန်သင်တော်မူလျက်လောကုလောကီနလီဆုံးကုန်အလုံးစုံသောဂုံတိန်တကောစည်းတိန်ချမ်းသာကြုံငါရွဆောင်တော်မူတတ်သော ကာရုဏိကလူနာမြမတတ္တဝါမြတနာจิตကင်မာကရုဏာတော်ရှင်လည်းပြစ်တော်မူတတ်သော အကံဇာတိယဇာပါရမီပုံညာနေမနိုင်ရှင်အမနိုင်ရှင်သာတော်သီလသမารီပညာဂုံတကကြောင့်မြတ်တရားပြည့်သို့ ရောက်တော်မူတတ်သော အနန္တညာနန္တဗိညောတညာနာသာသာဆုံးပัญญာမရှိသောညာတော်လည်းရှိတော်မူတတ်သောဓမ္မုဒ္ဒံဒုဒုကိုယ်ရင်ဆုံးလင်းပေတရှင်တော်မြတ်ဘုရားကိုအဟံတရားဝတရားနာအမိမကောဘုရားတပည့်တော်သည်ဝန္ဒာမိ တတယူကြုံမှန်ဆွဲချိုး၍ရှိခိုးကြတော်ပါ၏မြတ်စွာဘုရားသာဓုသာဓုသာဓုပါဘုရားဒီနေ့ဦးဇင်းတို့ဒါဝိပဿနာလုံပိတရားအနေနဲ့ ဟောကြားလာတာ60ကြိမ်မြောက်ရောက်ပြီပေါ့60ကြိမ်မြောက်အဲဒီဝိပဿနာလုပ်ပြီးတရားမှာတော့တို့တကကြီးရေးဒီမှာကြီးတင်တော့ဒါပြောနေကြအတိုင်းပေါ့လေကျင့်စဉ်တစ်ခုအနေနဲ့တင်တော့ဒီဒီကြာကြာမိမိတို့နားလည်ဖို့ဆိုပြီးတော့ ရည်ရွယ်ကဝိတ္တုဒီခုနှစ်ပါးကျင့်စဉ်လို့တင်ပြီးတော့ဟောတာဟောတဲ့အခါကျတော့ဒီဝိတ္တုဒီခုနှစ်ပါးလေးခတ်တူကမ္မဉာဏ်လေးပြန်ပြီးတော့သွားကြရအောင်နံပါတ်1သီလဝိတ္တုဒီသီလတရားတွေစဉ်းစားကြည့်တဲ့ဖြစ်ခြင်းကိုနံပါတ်2စေတဝိတ္တုဒီစေစင်မာနိဝရဏအညစ်အကြေးတွေကင်းစင်မှုပြီးတဲ့အခါနံပါတ်3ဒေဒီဝိတ္တုဒီယုံနံဓမ္မပရမတ္ထတရားတွေပေါ်မှာဉာဏ် စင်ကြယ်ဖို့ပြီးတဲ့ကကြနံပါတ်၄ကင်္ဂဥဒနာဝိတ္တိကံနဲ့ကံအကျိုးတရားပုံမှာယုံမှတန်ရပြီကျော်လွှတ်လုံမြောက်ပြီးတော့ဉာဏ်မြင်နဲ့စင်ကြယ်ဖို့အော်ပြီးတဲ့ကမကမကဉာဏတတနာဝိတ္တိမဟုတ်ဒီမဟုတ်ဒီနဲ့ဉာဏ်စင်ကြယ်ဖို့အဘိဓက6ခုမြတ်ပရိပရဏနာတတနာဝိတ္တုတိကျင့်ကြင်တဲ့ဉာဏ်နဲ့သင်ကျေဖို့အဘိဓကကြတော့ခုနခုမြောက်ဖြစ်တဲ့ဉာဏတတနာဝိတ္တုတိနိဗ္ဗာန် စင်ကြယ်ဖို့စင်ကြယ်ခြင်းဆိုတဲ့ဒီဝိတ္တုဒီခုနပါပေါ့အဲဝိတ္တုဒီခုနပါကိုဦးဇင်းတို့စင်တိုင်းမောလာလာကိုနံပါတ်၄ဖြစ်တဲ့သီလဝိတ္တုဒီပါဟောသီလဝိတ္တုဒီပိုင်းမှာသီလတရားတွေကိုဘယ်ပုံဘယ်ပန်းယနေ့လမ်းအပြင်ပြပြစင်စင်နဲ့ဖြည့်ခြင်းရမယ်ဆိုတဲ့အပိုင်းပြီးတဲ့အခါနံပါတ်၄ဖြစ်တဲ့စေတဝိတ္တုဒီပိုင်းမှာစိတ်အစဉ်မှာနိဝရဏညစ်ကြီးကင်းစင်ဖို့သမထကမ္မဋ္ဌာန်းကိုအာထုပ်ပုံနဲ့ပတ်သက်လို့ စိတ်စေမနိဝရအညီကြီးတွေကင်းစင်မှုဆိုတာဥပဇ္ဇနာအပ္ပနာဆိုတဲ့သမာဓိတစ်ခုမျိုးရပါမှာအဲ့လိုရရဲ့အတွက်သမဏကမ္မဋ္ဌာန်း၄၀ကိုလည်းအာထုတ်ပုံဆုံးသလောက်ပြောခဲ့ပြီးပြီ။ပြီးတဲ့အခါဒိဋ္ဌိဝိတ္တုဒ္ဓိပိုင်း။ဟောဒိဋ္ဌိဝိတ္တုဒ္ဓိပိုင်းမှာလည်းဒုတူပဲဦးဇင်းတို့ယုတ်တရားတွေကိုသိကြည့်ဖို့နန္တရားတွေကိုသိကြည့်ဖို့ယုတ်တရားတွေကိုသိကြည့်မဲ့ဆုံးတက္ကမဋ္ဌာန်းကစပြီးအာထုတ်ရဖို့နန္တရားတွေကိုလည်းပဲ ရုပ်တရားတွေကိုဝိတုနဲ့အာယုံကိုပူတွယ်သိသိပြီးမှတရားတွေကိုသိသိရတဲ့ဒါဤစနစ်တဲ့ဥစဉ်တို့ဒါပြောခဲ့ပြီးပြီပေါ့မလို့ရုပ်တရားနံတရားတွေကိုဒါ6ဒေါ်လာ40ခုထားတာမှရှိရဲ့ဒါရုပ်တရားတွေ6ဒေါ်လာမှရှိတဲ့နံတရားတွေပေါ့ဒါတွေသိသိဖို့သက်တာမိတ်တာလေဒါဟုတ်ကဲ့ပြောခဲ့နာယူခဲ့ကြပြီးပြီဟောပြီးတဲ့အခါကျတော့အခုဥစဉ်တို့ကင်္ကာဝိဒနာဝိတ္တုဒီပိုင်းကင်္ကာဝိဒနာဝိတ္တုဒီပိုင်းမှာလည်းကဏ္ဍကံရဲ့အကျိုး တရားနာယုံမှမှုတွေကိုကျော်လွှားလွန်မြောက်သည့်ဉာဏ်ပြီးစင်ကြယ်ခြင်းဆိုတဲ့အပိုင်းမှာလည်းပြည့်ကြပိတ်ကဉာဏ်ပိုင်းဖြစ်တဲ့အတွက်ဒိဋ္ဌသမုပ္ပါရှုွက်တွေကိုလည်းဦးဇင်းတို့ပြင်စမာနည်းကစားပြီးတော့ပရမဏိဒုတိယနည်းပရိယာနည်းသုဒ္ဓနည်းတိုင်အောင်ပေါ့ဒါလည်းဦးဇင်းတို့ဟောခဲ့ပြောခဲ့ပြီးပြီပြီးတော့အခုဦးဇင်းတို့ရောက်နေတာကဒိဋ္ဌိဝိတုဒ္ဓိနဲ့သင်္ခါဥဒ္ဒနာဝိတုဒ္ဓိပိုင်းဒါကညာတပရိညာထဲမှာကျုံဝင်ပြောကြဝိပဿနာကို အထုတ်တော်မယ်ဆိုတဲ့ယောဂီသူတော်ကောင်းတယောက်ဒီညာဒီပေါ့အမတုပါပိဋိဒါညာနဲ့ပြည့်စရာပြိကညာဆိုတဲ့ညာနှစ်ပါးတနည်းအားဖြင့်ဝိသုဒ္ဓိနှစ်ပါးကိုမိမိကကျွမ်းကျင်ပိုင်းနိုင်ချရမှာဖြစ်တယ်ဒီဘက်ကဦးဇင်းတို့ဟောလက်စာဖြစ်တယ်ဟောလက်စာဖြစ်တော့အခုရောက်တာကတော့ဦးဇင်းတို့ဒီလက္ခဏာရတ္တပြစ္စုပ္ပတ္ထပရတ္ထပိုင်းဒီပိုင်းလေးကိုရောက်နောက်လေးနဲ့တက်တက်ချင်ချင်ကိုအခုဒါဦးဇင်းတို့တင်းကျိုးလာပြည့်နေတယ်ကြုံတာပေါ့နော် တော့ဇင်းရောလာပြည့်နေဆိုတော့တို့တကာကြီးတွေကမာကြီးတွေတို့တို့လာပြည့်နေပတ်သက်လို့တော့ဟိုစဉ်လည်းပဲဒီလိုဇင်းရောလာပြည့်နေကြုံကြတဲ့အခါမျိုးကိုယ်တိုင်ကိုကပါဝင်ဆင်နွှဲပြီးတော့ဒီလိုတရင်ကျိုးပွဲဒီနေရာပြင်တော့ဒီလိုအမှားပြင်မှာအထူးသဖြင့်ထင်ရှားလာတော့ပြီးတော့မှာကတော့နေဆိုတော့ဒီနေ့မှာဆိုတော့ဒီလိုမိမိတို့ရဲ့ ထုံးတဲ့စဉ်းစားအတိုင်းဦးဇင်းတို့ဒီမှာဆိုရင်တော့ရက်ဒေတာတွေမှာဆိုတော့ရက်ကြိုလောက်တယ်မှာစာလေးငါး6ရက်အကြိုလောက်တယ်စာပြီးဒီမှာဒီရွတ်ကြရွတ်ကပူဇော်ကြတာရှိအောင်အခုကာလခေတ်ကာလအရာကျမ်းမာရေးစသည်အပြင်ခြေနေဆိုပေမဲ့လည်းဒါထိုက်တဲ့နေကတဲ့ချူလေးချင်းမှာရွတ်ကြဖတ်ကြတာလေးရှိအဲခါကျတော့ ဒီဗိဓမာနေကိုရောက်တော့မယ်ဗိဓမာခါတော်နေရောက်တော့မယ်ဆိုပြီးတော့ဦးဇင်းတို့ခန့်ငယ်ငယ်ကလေးဘဝမှာခုကိကလေးတွေထိုးတူပဲနေပါပါအဲဒီနေ့ဆိုအခါကြီးရည်ကြီးအနေနဲ့နော်အဲအခါကြီးရည်ကြီးအနေနဲ့မိဘတွေလူကြီးသူမတွေကပြောပြတယ်အဲဒီအခါကြီးရည်ကြီးအနေနဲ့တော့သိရပဲသို့တော်လည်းပဲဟိုဗာမန်ပေါ့လေတိတိချာချာနဲ့နားမလဲကြ နားတော့မလဲအဲအခါကြီးရဲ့ကြီးအဲကျောင်းတော်ကျောင်းကိုသွားကြရမယ်အဲဟိုဆိုင်ရဆိုင်ရအရက်ဒေတာကအစင်လာတွေရပါသူတော်လည်းကျောင်းကိုဒါမျိုးပဲဒီစားလေးပြန်တန်ကြတာဘုရားတွေပါလေးစွန့်ကတ်တာဒါမျိုးလေးတွေရှိကြတယ်အပေးဓမ္မတွေရွတ်ကြဒီကျောင်းလေးတွေအခုလည်းဒီလိုကျုံတော့ဒီမှာဝင်လေးတွေလည်းရှိကြတယ်အဲဒီပြောရင်းဆိုရင်ဒီဒီတစ်ပတ်တော့ဒါလေးတွေလည်းပြန်ပြီးတော့ဟောကြားနာကြတယ် အဲအကျိုးတော့များတာပဲအဲ့တော့ဦးဇင်းတို့ဒီသတင်းကြုံလာပြည့်နေ့သတင်းကြုံလာပြည့်နေ့ထူးခြားချက်တွေတော့များစွာရှိပါလေအဲ့များစွာတွေကပေါ့ဦးဇင်းတို့ထင်ရှားတာဆိုရင်တော့အရင်ဆုံးဦးဇင်းတို့စပြောပါကစပြောမဟာဘောရဏနီထင်ရှားတယ်။ဘာနေ့တွေတော့မဟာဘောဝနေ့ဖြစ်ပါတယ်ဗျာ။မဟာဘောရဏနီဒါတန်ဃာတို့ဒီပြုရတယ်ဘောရဏ ောပြီးတဲ့အခါကျတော့ဒီပဝရဏနေနဲ့ဆက်ဆက်ပြီးတော့တန်ဃာတော်ဘိုင်းမှာကြာတယ်။ဘာဖြစ်တော့ဆိုတော့ဘာဦးဇင်းတို့ဘာလာကင်းလို့တရင်ကျုပ်ပြီဆိုတော့ရဟန္တာငါတော်တွေပေါ့ဟိုးဒကာကြီးတွေဦးဇင်းတို့ဝါဆိုလာပြည့်နေ့ကပြောခဲ့တယ်ဝါဆိုလာပြည့်ကျော်တရက်နေ့မှာဒါဝါဆိုဝါကတ်ကြဝါဆိုဝါကတ်ပြီးတော့အိမသမေဝိယာရီဣမံတေမာတံဝတ္တံဥပိမိဣမသမေဝိဟာရီဤเจ้าတိုက်မှာ ဣမံဒီမာတံဤဝါရင်း၃လပတ်လုံးဝတ္တံဥပေပိဒီချင်းကိုကပ်ရောက်ပါနေပါမည်ပေါ့အဲဒီလိုမျိုးပရိညင်ဂရိကုတ်ဒီပြုဒီတနေရာမှာဘာဆိုဝါကတရင်၃ညအဲဒါဝါဇဝါကတရင်၃နဲ့ဘာသာတော်ရှင်သူမြတ်ဒီဒီဝါရင်း၃လပတ်လုံးထင်ရှားတဲ့ခွင့်ပြုချက်အကြောင်း မရှိပဲနဲ့ဒါဒီကြောင်းကိုစွန့်ပြီးတော့မသွားမသွားလို့ရှိရင်ဒါကဦးဇင်းတို့ဘာ ကျိုးဝါပြတ်ဆိုတဲ့ဒီလိုမျိုးဝါကျိုးတယ်ပေါ့ဝါပြတ်တယ်ဒီလိုဖြစ်တယ်အဲ့တော့အကြောင်းချင်းငယ်မရှိဘဲနဲ့ဒါတွားရအောင်ခရီးဝါကျိုးဝါပြတ်ပြင်ဘာဖြစ်တော့ဆိုတော့ခုနပြောတယ်ပရိအာနိတင်လည်းမရတော့ဘူးနော်ပရိအာနိတင်မရတော့ဘူးဒီလိုဖြစ်တယ်အဲ့တော့ဒီတရင်ကျိုးလာပြည့်နေရောက်ပြီဆိုစောစောကပြောတယ်၃လတောင် ပြီးဆုံးသွားပြီတို့တို့ကြောင့်မိမိတို့လိုရာခရီးကိုဒါသွားလို့ကသွားနိုင်တယ်သာသနာပြုခရီးသွားလို့ကသွားနိုင်ပြီဘယ်လိုပြောလဲမြတ်ရှင်ကိုတော်တိုင်လည်းပဲဒါတတ်တော်တရားရှိစေမှာတို့တကကြီးတွေတကမကြီးတွေတည်တဲ့အတိုင်းပထမဦးဆုံးဟာဒါဣတိပဒနာအမိရတဲ့မိဂရာဟုံတော်တရင်သုံးဝါဆိုဝါကဣဒဝကိ၅ဦးနဲ့တကောဝ ယတတထိတာအမှုရှိတဲ့ဒါသူတော်ကောင်းတွေကိုချွေချုပ်ပြီးယန္တာဖြစ်စေတဲ့အဲလိုယန္တာဖြစ်စေပြီးတော့အဲ့ဝါတွင်ကျွတ်တဲ့အခါတို့ယန္တာအဘာ60ဟိုလည်းပဲဘုရားရှင်တရားလီသောလမ်းကိုနှစ်ပါးမကြွနဲ့သာသနာပြုစီလုပ်ပြီးဘုရားရှင်ကိုတော်ပါတယ်ပဲဒါသာသနာပြုခကြီးဒါကြွချီရအောင်ဒါကြောင့်မလို့ဒီနေ့ဒီဒါဝါလာကင်းလွတ်ပြီးယန္တာမှာတော်များတို့မိလို့ ဇာနာအလျောက်သာသနာပြုဒေသစာတွေကြွားကြည့်လို့ရပြီဆိုတဲ့နေ့တည်းရဖြစ်တယ်အဲ့မှာကတော့ဘဝရဏအကြောင်းလေးတွေဆိုတော့ပြီးမှပြောနောက်တစ်ခုကတော့အခုပြောတဲ့အဘိဓမ္မာနော်အဘိဓမ္မာအခါတော်နေဆိုတဲ့ဒီအကြောင်းအရာလေးတစ်ချက်ကိုကျွန်တော်ဒီနေ့ဒါဥတည်ပြီးပြောကြတယ်ပြောတော့နံပါတ်1ဖြစ်တယ်ခုနဘောရဏနေနဲ့ပတ်သက်လို့ဒါအင်မတန်ဦးဇင်းတို့တေးတေးချာချာ ဦးဇင်းတို့ပြန်ပြီးတော့လေ့လာလို့ရှိတကယ်ကိုဘုရားရှင်ရဲ့သာသနာတော်ကြီးဒီအင်မတန်မှအတူယူစရာတွေအာရစရာတွေကျင့်နဲ့ပြီးတော့နေရလောက်အောင်အင်မတန်ကျင့်နဲ့စရာကောင်းတဲ့သာသနာတော်ကြီးတကူဆိုတာဒါတို့တကကြီးတကမကြီးတွေဒါနားလည်ကုန်ကြ အဲ့တော့ဒီပဝရဏဘွယ်ဆိုတာကပဝရဏဆိုတဲ့အဓိပ္ပာယ်ကတော့ဖိတ်မှန်တာဖိတ်မှန်တယ်ဆိုတဲ့အခါကျတော့ဘာကြောင့်ဖိတ်မှန်လဲဆိုတော့ဦးလေးဟိုအကြောင်းအရာလေးတို့တကကြီးတွေမှာရေးသိပြီးသားဖြစ်တဲ့အတွက်ကြောင့်ထပ်တူဖို့ပေါ့ဉာဏ်တန်ကတော့ဒီတစ်ချိန်မှာပေါ့ဒါတင့်တော်တဲ့နေရာလေးတွေမှာဝါဆိုဝါကပ်ပြီးပြီးဝါကျွတ်ပြီးဆိုတော့ဘုရားရှင်ရှိဖို့ဘုရားဘူးလာဒါရှိရှိကဘုရားဘူးလာတဲ့အလေးအကျင့်လေးတစ်ခု တော့ဘုရားမှုလာကြတဲ့ဘုရားရှင်ကြီးကိုဘုရားရှင်ကိုလာပြီးပူမျောကြပူမျောရင်းနဲ့ပူမျောတဲ့ရန်တန်ဟာတော်ကြီးမှာရည်ချက်နှစ်ခုတော့ရှိတယ်။ဘာလဲဆိုတော့ဘုရားကိုပူမျောရင်းနဲ့မိမိတို့ရရှိရောက်ရှိအပ်တဲ့ဘုရားဒေသနာတော်တွေကိုဘုရားရှင်ကိုဓမ္မောက်မှာလျှောက်ကြပြီးတော့ဒါအတိမတ်ပြုတာပေါ့နော်။အတိမတ်ပြုတာဒါကတစ်ချက်ပြုလို့တာဒါကတစ်ချက်နောက်တစ်ချက်ကတော့အကယ်၍တရားကမ္မထန်နေဘောင်းနာကမ္မထန်နေစီးပြန်တဲ့အပိုင်းမှာခုနက အကြောင်းအရာမညီညွတ်လို့တပ်ပါရမဖြစ်လို့ကမ္မထံတရားနဲ့အောင်မြင်ပေါင်းပေါင်းမြောက်မှုမရှိတဲ့သူတော်ကောင်းတွေအနေနဲ့လည်းပဲဘုရားရှင်ကိုဘုရားပူလာရင်းနဲ့ကမ္မထံတွေတပံပြန်ပြီးတော့တောင်းဖို့ဆိုပြီးတော့ဒီလိုရည်ရွယ်ချက်နဲ့ဘုရားပူကြကြ။ကြောတော့သောသောကရဟန်းတော်တွေလည်းပဲအဲ့ဒါဘုရားရှင်ဓမ္မောက်ရောက်ဘုရားရှင်ဖူးသာဝတိပြီ။အဲ့လိုဖူးတဲ့အခါကျတော့ဘုရားရှင်ဒီရောက်လာတဲ့ရဟန်းတန်ကတော့ဒီကူတာစီးပြီးတော့တကားတယ် ဒါနှုတ်ဆက်စကားဆိုဆိုပြီးတော့သမဏိယယာပနိယညတ်တာကြရဲ့လားကျမ်းမာကြရဲ့လားညတ်တာကြရဲ့လားနောက်ကသမက္ကသမောဒမာနာ အာညီညီညွညွနဲ့ရှိကြရဲ့လားဒါကဘုရားရှင်တို့ဒါမင်းနေကြပေါ့သကလုံးဒီသကလုံးလေးပြီးတော့ရန်တန်ကားတော်တွေကလည်းပြန်ပြီးတော့ဖြည်အာကျမ်းမာကြတဲ့အကြောင်းစွမ်းစားကြီးရဲ့ပစ္စည်းလေးပါးနဲ့တပ်ပါရမြတ်တာတဲ့အကြောင်းပြီးတော့ဒီညီညွညွနဲ့ဒီဝါရင်းကာလမှာသတင်းသုံးတဲ့အကြောင်း ဒါတွေကိုပြန်လဲပြီးတော့တယောက်ထားကြမမြောက်ဘူးအဲ့လိုလျှောက်ထားတဲ့အချိန်မှာဗျာရှင်ကအဲ့ဒီမှာမိကုံးလေးတစ်ခုဒီရန်တော်လေးကိုမေးမမေးတော့ဆိုတော့ဘယ်ပုံဘယ်ဘက်ဗလီလာအပြင်ဒီဝါရွေးမှာ နေကြလို့သင်္ချေသားလို့ညီညွတ်ညွတ်နဲ့နေကြရတယ်လေဒီစကားလေးမေးဒီမေးကုန်းကတော့ဦးဇင်းတို့ဗျာရှင်တို့ဒီဒါနန္တာပိပု္ပ္ပန်တိဒါနန္တာပိနာပု္ပ္ပန်တိဆိုတဲ့အတိုင်းဒီရန်တော်တွေရဲ့နေပုံနေနည်းကိုသိပြီး တိတယ်တိပါလျက်နဲ့မေးတာပေါ့အဲ့တော့ဘုရားရှင်တို့ဒီတိလျက်နဲ့မေးတယ်တိလျက်နဲ့လည်းမမေးဘူးအဲ့တော့ကာလဝိရိတ္တဝါပုံစံဒီဝိရိတ္တဝါနာပုံစံဒီအချိန်ကာလကိုလည်းပိုင်းခြားသတ်မှန်ပြီးတော့တိပြီးအချိန်ကာလဒီအချိန်ကတော့မေးရမယ့်အချိန်ဘလို့ဒီအချိန်ကတော့မမေးသင့်တဲ့အချိန်ဒီလိုမျိုးလဲပိုင်းခြားတည်ပြီးတော့အာတိတိနဲ့မေးတဲ့အခါလည်းရှိတယ်တိပြီးတော့မမေးတဲ့အခါလည်းရှိသူလိုရင်းကမတိတာတော့မရှိဘူးပေါ့ဒါပေမဲ့တိရတာနဲ့မေးတယ်လို့ဒီလိုပြောကြတယ် အဲ့လိုမေးတဲ့အပိုင်းမှာတော့ဘုရားရှင်မှာလည်းရည်ကြံနှမျိုးရှိဓမ္မဝါဒေသိတာမိတာဝကနံဝါတိကပရံပညာပိတ္တာမိဟောဒီစကလုံးလေးဓမ္မဝံဒေသိတာမိအတရားဟောကြားလို့လို့လည်းပဲဘုရားရှင်ဒီဒါတလို့မိကုံးလေးတွေမေးတယ်ဒါကဘုရားရှင်ရဲ့ရည်ရွယ်ချက်မိကုံးမေးချက်ရည်ရွယ်ချက်ကတရားဟောလို့လို့မေးတယ်နံပါတ်1နံပါတ်2ကတော့ဗာလဲဆိုတဲ့အခါကျတော့ တပည့်သားတန်ဃာတော်တွေအတွက်တိတ်ခါဖတ်တယ်တိတ်ခါသာဝကနာမှာတိတ်ခါဖတ်တယ်ပညာပိတ္တမိတိတ်ခါပုဂ္ဂိုလ်ပညာလိုလိုလေးပဲဒါဒီလိုမိကုန်းနေမေးတာပေါ့အဲ့တော့ဒီနေရာမှာလည်းဘုရားရှင်ကထိုကဲ့သို့မေးတယ်သင်တို့ဒီဘယ်ပုံဘယ်ဘက်ဗဏိနာအပြင်နေတိုင်းကြလို့ဒီဘာတွေမှာမြတ်မြတ်တတကြီးကြီးညွတ်ညွတ်ရှိကြတယ်လို့မေးတယ်မေးတဲ့အခါကျတော့မှအဲ့ရန်တန်ခါတော်တွေကသူတို့ရဲ့နေထိုင်မိကုန်းလျောက်ကြားတယ်ဘလို့လျောက်ကြတော့ဆိုတော့သူတို့ဒီတကားလဲအဲ့ဒီတနေရာမှာဝါစုဝါကတ်မယ်ဆိုတဲ့ဒီရန်တန်မှာ အင်မတန်အကျွမ်းဝင်တဲ့ပုံကူတွေတော့မဟုတ်ဘူးအင်မတန်အကျွမ်းဝင်လာတယ်တော့မဟုတ်ဘူးဒိဋ္ဌပုဗ္ဗဆိုတဲ့မြင်မှုကမြပေါ့ယဟန်တန်ကတော့စုပြီးတနေရာမှာနေကြနေကြတော့သူတို့ဒီအဲ့လိုနေရင်းနဲ့ငါတို့ဘလို့နေရင်တော့ဒီမှာစီစီလုံးလုံးညီညွတ်ညွတ်နဲ့ဘလို့မျိုးငါတို့သတင်းသုံးလို့ရမလဲဒါစဉ်းစားကြအဲစဉ်းစားရင်းနဲ့နောက်ဆုံးမှာတော့သူတို့ဒါ အကြံတစ်ခုရတယ်အဲ့ဒါဘာလဲဆိုတော့ဒီဝါတွေငါတို့တုံးနဲ့တုံးစကားမပြောကြစရန်ဘာလဲတော့ဒီတဝါတွေစကားမပြောကြစရန်ဆိုပြီးတော့ပြုကြပါတယ်နဲစကားမပြောကြစရန်ဆိုဂရိကုတ်ဒီပြုပြုပြီးတော့ဒီလိုနဲ့သတင်းသုံးအဲ့တော့မှဆိုကြပါစို့ဒီရဟန်းတန်ဃာတော်ကြီးကစုံငံကြွတဏိတာသံကိစ္စဖြစ်ခြင်းရဲ့အတွက်စုံငံကြွကြွလဲဆိုလည်းပဲတုံးနဲ့တူတာစကားမပြောဘူးဒီတိုင်းပဲကိုယ့်အကူစုံငံကြွ ကြောင်းပြန်ရောက် ပြီဆိုလည်းအရင်ဆုံးရောက်တဲ့ပုဂ္ဂိုလ်ကနေရာထိုင်ခင်းပြီးအဲဒါကလည်းကိုလူချင်းတဲ့ဆောင်းလေးတွေဒါလူပဲနေရာလေးမှာထားထားပြီးတော့ကိုယ့်အကူဖုံးပေးနောက်တစ်ပတ်ကြွလာနောက်တစ်ပတ်ကလည်းခုနလူထားတဲ့ဆောင်းထဲမှာကိုဖုံးပေးခြင်းအချင်းယူပြီးဖုံးပေးအကူကလည်းလူချင်းပြန်လူပြီးတော့ဖုံးပေးဒီလိုနဲ့ပဲနေဟောနောက်ဆုံးတစ်ပတ်ရောက်လာပြီဆိုနောက်ဆုံးတစ်ပတ်ဒါကလည်းအဲခုနစွမ်းညာကွန်ညာလေးလည်းဒါကလည်းစွန့်နေရာလေးလည်းတိတ်တိတ်ပြီးကိုနေရာကိုသွားတရားတို့ဒီလိုနဲ့နေကြတယ်ဒါကလည်းအဲ့ဒီတော်ဝါတွင်တို့သူတို့ဒီတကယ်ကိုညီညီညွတ်ညွတ်နဲ့ ညီညွတ်ညွတ်ဆိုတော့စကားမှမပြောတဲ့အခါကျတော့တကကြီးကြီးကမကြီးကြီးစကားစကားစကားတွေကဗာတဲ့တော့ဓာတိပြဟုတ်လားဓာတိပြတင်ပါဗျာဓာတိပြတယ်ဆိုတော့တကလေးမှမဟုတ်တုံးနဲ့တူစကားတွေပြောကြတဲ့အခါအကြောင်းမှညီညွတ်ခုနဝိဝါဒဆိုတဲ့ကွဲပြားမှုတွေညှင်းခုန်မှုဖြစ်တတ်သလိုသူစကားကြောင့်ပဲတခါလေတတ္တဝါတွေမညီမညွတ်နဲ့ဒီလိုဖြစ်တတ်ကြတယ် အဲကြောင့်မလို့တို့ကဒီဝါတွေမှာစကားမပြောကြတဲ့တန်းဆိုဘလို့နေလိုက်တဲ့စကားမျိုးပဲနဲ့နေကြတော့ပြဿနာတွေတော့တော်တော်လေးငြိမ့်မသွားဘူးငြိမ့်သွားပါတယ်ဖေ။ပြဿနာတွေတော်တော်လေးငြိမ့်သွားဒါပေမဲ့တစ်ဖက်မှာတရားတုတ်တက်မှုဟောတရားတုတ်တက်မှုကြောင့်မရှိပြန်ဦးဇင်းတို့ယထာဘူတဉာဏထာယတတ္ထာပရိယတိတ္တ ယထာဘုဒ္ဓဉာဏ်ယာယီအတွက်ယထာဘုဒ္ဓဉာဏ်ဆိုတာဟုတ်တယ်လို့ဟုတ်တိုင်းမှန်စွာသိတဲ့ယုတ်ကိုယုတ်နံကိုနံအကြောင်းတရားကိုအကြောင်းတရားကျူတရားကိုကျူတရားလို့လူမျိုးတိဖို့ရန်အတွက်ကတတ္ထပရိတိတဗံဆရာရှိရမယ်အဲ့တော့သူတို့ကအဲ့လိုနေတဲ့အခါကျတော့ခုနတုံးတဲ့လူဓမ္မတာကိစ္စလည်းမရှိဘူးအဲ့ကကျတော့တရားကမ္မထံတွေလည်းမတူးတက်ကဲထားအဲ့တော့ဘုရားရှင်ဓမ္မကိုသူတို့ဒီလိုဝါတွဲမှာသူကဲ့သို့နေတဲ့အတွက်ကြောင့်ညီညွတ်ညွတ်စကားမပြောကြတဲ့တန်းဆိုတဲ့ဂတိကုန်းနဲ့နေတဲ့အတွက်ကြောင့် ဒါညီညီတို့နေရတဲ့အကြောင်းဘုရားရှင်ကိုရှောက်ရှောက်တဲ့အခါကျတော့အဲ့ဒီမှာဘုရားရှင်ကဗာလဲဆိုတော့ကဲ့ရည်လေရှုံချတယ်မောဟမူရိတာလို့ခေါ်တင်ချင်သားတို့သည်တင်တို့သည်အချင်းဤသောယောက်ျားတွေတင်တို့သည်မပြုတ်တင်မပြုတ်တိုက်တဲ့အမှုပြုတယ်အဲ့ဒါသူစွန့်နေသူအတွေပြုတ်တဲ့အပြုတ်ကအမှုမျိုးကိုတင်တို့ပြုတ်ပြီးတော့နေတာဆိုပြီးတော့ဒီလိုကဲ့ရည်ရှုံချပြီးဘုရားရှင်ကအဲ့ဒီမှာဒီပဝရဏကိုခွင့်ပြုတာပဲ အဲ့တော့ဘောရဏဆိုတာကဖိမှန်တအုပ်နဲ့တအုပ်တခါတည်းဦးဇင်းတို့တန်ဃာတွေဆိုရင်တော့သံဃံပန္ဒီပါဝါရိမိဒိဋ္ဌိနာဝသုတေနာဝပရိသင်္ဃယဝဝရံတုမအာတမန္တောအနုကမ္မဥပါဒါယပတ္တံတောပရိကရိတာမိဆိုပြီးတော့ဒီလိုမျိုးဖိမှန်အဲသံဃံပန္ဒီပါဝါရိမိဒီပြောဒီသံဃာတော်ရှင်သူမြတ်တွေကိုဖိမှန်ပါလေဖိတ်ကြားပါလေဒိဋ္ဌိနာဝသုတေနာဝပရိသင်္ဃယဝမြင်ခြင်းဖြင့်၎င်းကြားခြင်းဖြင့်၎င်း ယုံမတန်တရားရှိလို့ပဲဖြစ်ဖြစ်တပြည့်တော်အပေါ်မှာဒါတွေတန်တရားရှိရင်ဒါတွေကိုပြောဆိုပါတပြောသည့်အပြစ်ကိုအပြစ်တိုင်းရှုပြီးတော့ကုစားပါမယ်ဆိုပြီးတော့ဒီလိုမျိုးချင်းချင်းဖိတ်အဲ့တော့ဒကာကြီးတွေကမှဒီနေရာမှာကြည့်ရရှိရှိတော်မောက်ကဒီလိုရန်တန်ဃာတော်ဒီထိုကဲ့သို့တန်ဃာတော်ချင်းချင်းဒါဖိတ်မှန်ခြင်းဒီအများကြားကောင်းယုံဖိတ်တာတော့ဟုတ်ပါမလားမဟုတ်ပါဘူးဖေ မဟုတ်ဘူးတကယ်ကိုတခါတည်းမိမိကိုယ်ကိုမိမိရဲ့အပြစ်ကိုရှုပြီးတော့ပြင်းရင်လို့တလို့မျိုးဖိတ်တယ်ဒါဒီဥစဉ်တို့အင်မတန်ကောင်းမြတ်တဲ့အစဉ်လာတစ်ခုဖြစ်တယ်အင်မတန်ကောင်းမြတ်တဲ့အစဉ်လာတစ်ခုဖြစ်တယ်လို့အဲ့ဒီအစဉ်လာကောင်းတစ်ခုကိုတို့တကကြီးတွေတကကြီးတွေလိုက်နာပြုကျင့်ကြမယ်ဆိုရင်ဘယ်လူအဖွဲ့အစည်းဘယ်ဖြစ်ဖြစ်ဘယ်လူမျိုးပဲဖြစ်ဖြစ်ဘယ်နေရာမှာပဲဖြစ်ဖြစ်တကကြီးတကမာကြီးတွေအဲ့ဒီ အတိုင်းဝိုင်းအဲ့လူအဖွဲ့အစည်းတိုးတက်ဖို့ရန်အကြောင်းမဖြစ်ဘူးလားတိုးတက်ဖို့ရန်အကြောင်းဖြစ်ပါတယ်ခင်ဗျာတိုးတက်ဖို့ရန်အကြောင်းမင်းအဲ့တော့ဆိုလိုရင်းကညီညွတ်ဖို့ဆိုတာကခုနမိမိကကိုယ်လံပြောလို့မှကိုကတခါလေပြုကျင်စိတ်ပြင်စင်စိတ်မရှိဘူးဆိုလို့ရှိရင်တော့ဒါညီညွတ်မှာအဲ့တော့ဒီနေရာမှာဖိတ်မှန်တဲ့ပုံကိုကလည်းပဲမိမိကိုလာပြီးတော့ပြောမယ်ဆိုမယ်ဆိုရင်တကယ်ပြုကျင်တဲ့ပြင်ကျင်တဲ့စိတ်ထားနဲ့တခါလေပြောလာသမျှတွေ ပြက်ပြက်နိုးနိုးနဲ့ခံယူဖို့လိုသလိုတစ်ဖက်ကပြောတဲ့ပုံကိုယ်တွေကလည်းပဲတကယ်ကိုတကားတဲ့အကျိုးကိုလိုလားပြီးတော့ပြောတာမျိုးတော့ဖြစ်ဖို့မလိုဘူးလားဖြစ်ဖို့လိုအပ်ပါတယ်ဖေဟာအဲ့လိုမျိုးပေါ့လေအဲ့ဒါဖိတဲ့ပုဂ္ဂိုလ်ကလည်းတကယ်ယင်းနေ့ကပါပါအချင်းချင်းပေါ့အပွဲစည်းတစ်ခုဆိုလဲဦးဇင်းတို့တန်ခါတန်ခါအပွဲစည်းဆိုသလိုအကြအကြအပွဲစည်းတွေလည်းအပွဲစည်းအတွင်းမှာထုတ်ခဲ့သူဒါကောင်းမြတ်တဲ့အစဉ်လာတစ်ခုကိုကျင့်သုံးနိုင်မယ်ဆိုရင် တဦးအကျိုးကိုတူကလိုလားလို့အပြစ်ကိုထောက်ပြီးဝေဖန်တာမျိုးတဲ့အပြစ်ကိုထောက်ပြပြီးပြင်စီခြင်းလို့ဒါပြောတဲ့မေတ္တာစေတနာပါတဲ့အပြောမျိုးတော့ဖြစ်ဖို့လိုတယ်အဲ့လိုပြောမျိုးဖြစ်ရင်ဒါပြောခံတဲ့ပုဂ္ဂိုလ်လည်းဒါကိုတခါလေးယူယူတည်တည်နဲ့မြင့်မြတ်လို့နဲ့ခံယူပြီးပြုမြင်ရမယ်ဆိုရင်ဒါတကကြီးတွေတက္ကမကြီးတွေဒီဘုရားရှင်ရဲ့သာသနာတော်မှာတဲ့ဒီပေါ်ရဏာဆိုတဲ့ပြိမှန်သူကြီးကျေးဇူးပြုတာဟုတ်ပဲနဲ့ အဖွဲ့အစည်းတိုင်းလူအဖွဲ့အစည်းလူအဖွဲ့အစည်းလူမျိုးတိုင်းလူမျိုးတိုင်းမှာဒါကိုကျင့်သုံးမယ်ဆိုရင်ဒကာကြီးတွေဒကာမကြီးတွေအဲ့အဖွဲ့အစည်းအတွက်တိုးတက်ရအကြောင်းမဖြစ်ဘူးလားတိုးတက်ရအကြောင်းဖြစ်ပါတယ်ခင်ဗျာတိုးတက်ရအကြောင်းကောင်းမြတ်ဖို့ရန်ဖြစ်တယ်ဒါကြောင့်မလို့ဒီအစဉ်လာလေးဒီဥစဉ်တို့သာသနာတော်ကဆင်းသက်လာတဲ့အစဉ်လာဖြစ်ပေမဲ့သာသနာရင်းသားတွေဒီဒီအကျင့်မျိုးကိုကျင့်ရမှာလားဆိုတော့ဟုတ်ဘူးဟုတ်လား တိုးတက်ခြင်းနဲ့အောင်မြင်ခြင်းနဲ့ဆိုတဲ့လူအဖွဲ့အစည်းတိုင်းအဖွဲ့အစည်းတိုင်းဒီဒီလိုကောင်းမြတ်တယ်ဒါအစဉ်အလာလုပ်ငန်းတွေကိုတော့လိုက်နာပြုကျင့်မယ်ဆိုရင်ဒါတိုးတက်ဖို့ရအောင်မြင်ဖို့ရဖြစ်တယ်လို့တို့နားလည်ရပါတော့သင်ပါဗျာဒါဦးဇင်းတို့ဒီနေ့ခင်မှာဆိုလို့ရှိရင်ဦးဇင်းတို့ခေတ်ကြီးကတော့ငါးကြီးတဲ့တုန်းကကြီးတော့ပို့တည်ပြီဒါပြောင်းသွားပြီ ဟိုတုန်းကနဲ့မတူတော့ဘူးခေတ်ကပြောင်းခေတ်ပြောင်းလာတာနဲ့အမြောက်စင်းတို့ဗါလဲဆိုတော့အလူအဖွဲ့စည်းဒီလေပဲဒါတိုးတက်တဲ့ဘက်ကကြည့်မယ်ဆိုရင်တော့တိုးတက်တဲ့ဘက်ကလည်းအများကြီးရွေ့လာတဘက်ကစိုးရုပ်တဲ့ဘက်ကိုကြည့်မယ်ဆိုရင်စိုးရုပ်တဲ့ဘက်မှာလည်းအများကြီးပဲဒါစိုးရုပ်မှုရှိတာသို့တော့အဲ့လိုမတူညီတော့တဲ့လူတွေရဲ့လူအဖွဲ့အစည်းကရှင်းရှင်းနဲ့မတူညီတော့တဲ့အပြောင်းအရွှေ့မှာ ဦးဇင်းတို့ဘုရားရှင်ရဲ့အဆုံးအမဒီဟုသောဒီတရားတော်တွေဒီအတုံးချတတ်ရင်ဒကာကြီးတွေဒကာမကြီးတွေတကယ်ကိုအကျိုးမရှိနိုင်ဘူးလားအကျိုးရှိပါတယ်ဗျာဒီနေ့ဦးဇင်းတို့ဒီဒီမိုကရေစီလို့ပြောတဲ့ဒီအတုံးလုံးမှာဒါဒီမိုကရေစီဆိုတဲ့အုပ်ချုပ်မှုရန်ရာစနစ်ဒီပုံစံအတိုင်းသွားခဲ့ရင်ဒကာကြီးတွေဒကာမကြီးတွေအကျိုးရှိမှာအဲ့လိုမဟုတ်ရင်တော့ဦးဇင်းတို့အမိခံတော့ဖြစ်ခြင်းဖြစ်မယ်ဒါပေမဲ့တကယ်အကျိုး တက်ရောက်မှုတော့ရှိမှာမဟုတ်ဘူးဒါကိုတော့ဦးဇင်းတို့ကိုစီကိုစီလက်ခံထားရအောင်ဦးဇင်းတို့သာသနာဘဝဘက်မှာရှိတဲ့သာသနာရင်းသားတွေဒီဒီအစဉ်သားကိုဒါထိမ့်သိမ့်ပြီးတော့ဆက်ပြီးသွားမယ်ဒီသာသနာတော်ကြီးကတော့အရှင်ကြီးနေမှာဖြစ်တယ်လို့အဖွဲ့အစည်းလူအဖွဲ့အစည်းမှာလူအတိုင်းဝိုင်းမှာလည်းထိုကဲ့သို့ကောင်းမြတ်တဲ့ဒါအစဉ်အလာတွေကိုလိုက်ပြီးတော့မိမိတို့ကကျင့်နိုင်ကြမယ်ဆိုရင်အဲ့ဒီဖွဲ့စည်းပြီးအောင်မြင်ပါပဲဒါဘဝဒနာနဲ့ပတ်သက်တယ်ကဲကောင်းပြီအဲ့တော့ ဒီပဝရဏဖြစ်ပေါ်လာပုံလေးဒီသောသောကပြောသလိုဒါကုဏတဦးနဲ့တဦးပေါ့ငါမပြောကြသရံဆိုပြီးတော့တခါတည်းခတိကုတ်ဒီပြုတဲ့ယန္တန်ဃာတော်လေးကိုအကြောင်းပြုပြီးဖျားရှင်တည်တာပဝရဏကိုဒါခွင့်ပြုခဲ့အဲ့တော့ဒီယန္တန်ဃာတော်ဒီအကြောင်းကဒီဇေရုံအကြောင်းတော်ကိုတော့ဖျားရှင်ကိုဖူးမြော်တယ်ဒါဝါကျွတ်တယ်ဒါကြောင့်မလို့ဒီဟာကိုပဲဦးဇင်းတို့ဆက်ယူပြီးဗမာပြည်မှာဆိုရင်တော့ဒီသတင်းကြောအခါသမယမှာဒါလူကြီးသူမတွေကျေးဇူးရှိတဲ့ပုံကိုယ်တွေကိုဒါ ဒါကတော့ကြတယ်ဆိုတဲ့ဒီအစဉ်နာကောင်းလေးတော့ဦးဇင်းတို့ဗမာလူမျိုးတွေအတွက်ဒီဘာသာရေးကဆင့်သက်လာတယ်ကောင်းမြတ်တယ်ဒါအစဉ်အလာအမှုအကျင့်တွေတခုဖြစ်နေတယ်ဦးဇင်းတို့တမိုးထားပြီးတော့မလုပ်ကြဘူးဆိုတော့ဆက်လက်ပြီးတော့ဒီအစဉ်လာကောင်းတခုကိုဦးဇင်းတို့ကစောင့်ရှောက်စောင့်သိမ်းထားခြင်းအပြင်မိမိတို့ဘဝတွေကိုလည်းပဲတစ်ဆင့်နဲ့တစ်ဆင့်ပို့ပြီးတော့ကောင်းမြတ်အောင်ကြိုးစားကြရမှာဖြစ်တယ်ဒါကတော့ဗာလဲဆိုတော့ဒီတရင်ကျွတ်အခါသမယမှာ ဒါဝါကျွတ်ရင်ဦးဇင်းတို့ဘာလို့ဆိုတော့ဝါကျွတ်တဲ့အခါမှာကတော့ကြတာဘာလို့ကြတာဝါကျွတ်တဲ့အခါကတော့ကြပါတယ်ခင်ဗျာဒါဦးဇင်းတို့ကကတော့ခေကာလနဲ့ကျမ်းမာရေးဘီနဲ့ဆိုတဲ့အခါကျကြောင်းကံဘုရားကိုလူတွေတော့ဟိုအယောက်ပေါက်တော့နဲသွားကြတာနဲနဲသွားတာကတော့ခုနဒီခေကာလတစ်ခုတော့ကြောင်းတော့ဖြစ်တာပေါ့အဲ့တော့ဦးဇင်းတို့ကြောင်းကံဘုရားကိုသွားတယ်ဆိုတဲ့အပိုင်းမှာဒီလူမျိုးပေါ့ မိမိတို့ကိုနှိမ်ချပြီးတော့တခါတည်းဘုရားမှုရှိတဲ့တန်ဃာတော်တွေကိုကြည်ညိုတယ်လေးစားတယ်ဆိုတော့ဒီအမှုလေးတွေဒီဘုရင်တို့ကောင်းမြတ်တယ်အလေးချင်းတကူလို့လည်းနားလည်ထားရအောင်ကိဒါအဲ့တော့ဒါကတော့ဘဝရဏနဲ့ပတ်သက်လို့ပေါ့ဦးဇင်းတို့လူဘောဝလူတွေလက်တွေ့ဘဝမှာလည်းဒါကျင့်သုံးရင်အကျိုးများနိုင်တယ်ဆိုတာလေးပြောတယ်ကဲပြီးတဲ့အခါကျတော့ဦးဇင်းတို့အဘိဓမ္မာပေါ့အဘိဓမ္မာအခါတော်နေဆိုတာနဲ့ပတ်သက်လို့လေးဒါနည်းနည်းလေးထည့်ပြီးတော့ပြောကြရအောင် တော့ဒီအဘိဓမ္မာခါတော်နေ့ဆိုတာလဲဘာကြောင့်တွင်းလာတာတော့ဆိုတော့ဒုဒကကြီးဒီမှာကြီးအလုံးတည်ပြီးသားဖြစ်လေဘုရားရှင်ဒီဒါခဏဝါမြောက်ခဏဝါမြောက်ဝါကိုဒါသာရိန္ဒာနတ်ပြည်မှာဝါဆိုဝါကတ်တော်မူလေဗမာဝါဆိုဝါကတ်သာဝရိန္ဒာမှာဝါဆိုဝါကတ်ပြုပါတယ်ခင်ဗျာသာရိန္ဒာနတ်ပြည်မှာဝါဆိုဝါကတ်တော်မူပြီးတော့ဒါမေရောမိနန္ဒာအမှုရှိတဲ့နတ်ပြည်မှာ ပေါင်းလို့ပြီးတော့မှဒေသနာတော်လို့ခေါ်တဲ့အင်တန်ကြီးကြီးရှည်လျားတဲ့ဒေသနာတော်ကြီးကိုဒါဟောပေါ်ညွန်ပြရင်းနဲ့မေတော်မိနတာကိုလည်းကျေးဇူးဆက်အဲကျေးဇူးဆက်ပြီးပြီးတော့မှဒေသနာတော်ကြီးကိုဟောကြားလိုက်တာဒါဝါရင်း၃လပတ်လုံးရပောင်းနဲ့ကြည်မယ်ဆို90အဲဒါကြောင့်မလို့ဒါပြီးတော့မှခုနှစ်ကြံကိုဝါရင်း၃လပတ်လုံးဒါဝိညာဉ်နဲ့ပြင်အကျဉ်းကြီးအပြင်ဟောကြားတာဘယ်နည်းအပြင်ဟောကြား အကျယ်အားဖြင့်တာဝရဏမှာဟောကြားပါတယ်ဗျာတာဝရဏနတ်ပြည်မှာအကျယ်နည်းအားဖြင့်ပြည်မှာဒေသနာတော်ကိုဟောကြားဟောကြားပြီးတဲ့အခါကျတော့လူပြည်ကိုဆင်းလာအဲတပည့်ဖြစ်တဲ့ရှင်သာရိပုတ္တရာမထေရမြတ်ကြီးကိုဘုရားရှင်ဒီဟလာအကျဉ်းနည်းအားဖြင့်ဟောကြားခဲ့ရှင်သာရိပုတ္တရာမထေရမြတ်ကြီးကလည်းသူ့ရဲ့ဒါအတိတ်ဘဝလင်းတို့သာဖြစ်ခဲ့ဘူးသောတပည့်ယဟန်900 ထိုဘုရားရှင်ဟောကြားခဲ့တဲ့အကျဉ်းဤဖြင့်ဟောကြားခဲ့တဲ့အပြီးဓမ္မဒေသနာတော်ကိုမကျင်းမကျင်းအဖြစ်တပံပြန်ပြီးတော့ဟောကြားတော်မူခဲ့အဲ့ဒီမကျင်းမကျင်းဖြင့်လူပြေမှာဟောကြားလို့ရှင်သာရိပုတ္တရာမထေရမြတ်ကြီးတပည့်ရဟန်း900ကိုဟောကြားတာလေဒီသတင်းကြိုလာပြည့်နေ့ပြီးဆုံးခဲ့တယ်လို့ဟောတပတ်ကဘုရားရှင်ဒီလေတောင်ရိသာနတ်ပြည်မှာဒီပိဋကမဒေသနာတော်ကြီးကိုအင်မတန်ကြည်ကျင်ဝန်းနဲ့တခါလေဟောကြားခဲ့တဲ့ပိဋကမဒေသနာတော်ကြီးဒီလေဒီ ဒင်းကျိုလာပြည်နေ့မှာဒါပြီးဆုံးခဲ့ပြီဟုတ်ကလားအဲ့တော့ပြီးဆုံးခဲ့တဲ့အတွက်ကြောင့်လူပြည်မှာကောနတ်ပြည်မှာကောဒါပြီးဓမ္မဒေသနာတော်ကြီးကိုဟောကြားလို့နာယူလို့ပြီးဆုံးပြီဒီဒင်းကျိုလာပြည်နေ့တို့တို့ကြောင့်ဒီနေ့ကိုလည်းဗာနေ့လို့ခေါ်တော့ဆိုတော့အဘိဓမ္မာအခါတော်နေ့ဗာနေ့လို့ခေါ်အဘိဓမ္မာအခါတော်နေ့လို့ခေါ်ပါတယ်ခင်ဗျာအဘိဓမ္မာအခါတော်နေ့လို့ခေါ်အဲအဘိဓမ္မာအခါတော်နေ့မှာတခါလဲဘာထပ်ပြီးတော့ဦးဇင်းတို့ဒီ ရှိသေးတုံးဆိုတဲ့အခါကျအဲအဘိဓမ္မာခါတော်နေ့ဆိုတဲ့အတိုင်းဒီကျွန်လာပြီနေမှာအဘိဓမ္မာဒေသတွေဟောကြားပြီးပြီဆိုတော့ထိုနေ့ပေါ့လေဒါဘုရားရှင်ဒီထိုနေ့ညာကျမ်းမှာဒါနာရိနာနတ်ပြည်ကနေပြီးတော့သင်္ကသနဂုပြည်ကိုဒါဆင်းသက်တော်မူခဲ့လူပြည်ကိုပြန်ပြီးတော့ကြွားညံတော်မူခဲ့တာပေါ့အဲ့လိုကြွားညံတော်မူတဲ့အတွက်ကြောင့်တကားတဲ့လူတွေကဘုရားရှင်ကိုသုံးလတာမြတ် မဖူးတွေ့ကြရတဲ့အတွက်ကြောင့်တကားတဲ့ဘုရားရှင်ကိုပါတယ်မဒန်းမှဒါပူဇော်မှုတွေနဲ့ဒါကြိုဆိုကြတယ်သူပြအဲ့ဒါကိုဦးဇင်းတို့အဲ့ဒီအစဉ်လာလေးကိုဒါဟာတဲ့ဆက်လဲပြီးတော့ဒါထိနေနေတယ်ယနေ့ဦးဇင်းတို့ဗမာပြည်မှာလည်းဒီနေ့ကိုနောက်တစ်ခါအဘိဓမ္မာအခါတော်နေ့အပြင်ဒါစမီပူဇော်တဲ့နေ့အနေနဲ့စမီတုံးပွဲတော်အဖြစ်နဲ့ဒါလည်းပဲဦးဇင်းတို့ကြည့်ကြတော့ အဲ့တော့ဇမိတွန်းလေဆိုတဲ့ဒါတာဝရိကနတ်ပြည်မှာဆင်းသက်လာတဲ့ဘုရားရှင်ကမှန်မျောပြီးတော့ဘုရားရှင်ကိုပူဇော်တူတန်းတာပေါ့နော်။သမီးပူဇော်တူတန်းခြင်းပေါ့။ကဲဒါကိုလည်းပဲဒါဇမိတွန်းလေဘာကြောင့်ထုံးမှမသိဘူး။အဲတချို့ဆိုလို့ရှိရင်ဇမိတော်ထုံးတာပဲပြောင်းနိုင်ကိုင်းပြီးတော့တချို့တော့လေဘုရားတွေလည်းပူဇော်ကြတစ်ပင်တွေလည်းပူဇော်ကြဟမ်တေကြီးဝကြီးတွေလည်းပူဇော်ကြအင်းတွေလည်းပူဇော်ကြဘာလို့မှလည်းမသိဘူး။ဟုတ်ပလား။အဲ့တော့ဒါမျိုးလေးတော့ဦးဇင်းတို့နားလည်ရအောင် ကိုလှုပ်တဲ့အလုပ်ကိုကိုဘာကြောင့်လှုပ်တယ်ဆိုတာလေးကိုဒါနားလည်ရတကယ်တော့ဘုရားကိုဒါပူဇော်တာပါပဲဘုရားရှင်ရဲ့ကိုလေးဒါမှန်မျောပြီးတော့ဘုရားကိုပူဇော်တဲ့အနေနဲ့သမီးနဲ့ကြိုတာပေါ့နော်။ဘာနဲ့ကြိုတာစီမီနဲ့ကြိုးဆိုတာပါဗျာ။ဒီလိုလေတနည်းအားဖြင့်ဘုရားရှင်ရဲ့ခုတော်တွေကိုမှတ်မျောပြီးတော့ပူဇော်လှူဒန်းတာစမိလှူဒန်းတာဘယ်လိုလဲနားလည်ရကဲထားအဲ့တော့ဒီနေရာမှာဦးဇင်းတို့ပြောနေတာအဘိဓမ္မာအခါတော်နေနဲ့ပတ်သက်အဲ့တော့အဘိဓမ္မာတရားသည် အကျေကိုတော့တောင်ရင်းသာနတ်ပြည်မှာဟောတာဖြစ်ပြီးယနေ့လူပြည်မှာဦးဇင်းတို့အဘိဓမ္မာခုနှစ်ကျမ်းအနေနဲ့ဒါတည်ရှိနေတာမသင်္ကနီကျမ်းဝိပင်ကျမ်းဓာတုကထာကျမ်းပုဂ္ဂလပညာကျမ်းပထာဝတ္ထုကျမ်းယမကျမ်းပဋ္ဌာန်းကျမ်းဆိုအဘိဓမ္မာခုနှစ်ကျမ်းအနေနဲ့ရရှိဒီအဘိဓမ္မာခုနှစ်ကျမ်းကတော့ယနေ့လူပြည်မှာဦးဇင်းတို့သင်ကြားလေ့လာခွင့်ရနေတဲ့အဘိဓမ္မာခုနှစ်ကျမ်းဒီရှင်သာရိပုတ္တရာမထေရမြတ်ကြီးပြန်လည်ဟောပြတော်မူတဲ့မကြီးမကျယ်ဤအနေနဲ့ရှိနေတာဘယ်နည်းအနေနဲ့ရှိ မကျင်းမကျယ်နည်းနဲ့ရှိနေတာပါဗျာမင်းမကျယ်နည်းအနေနဲ့ရှိနေတာအဲဒါရိမာနတ်ပြည်မှာဟောတဲ့အကျယ်နည်းအနေနဲ့တော့ဦးဇင်းတို့ဒါတန်ခါရနာနဲ့တန်ခါနာတိမိမှတ်တမ်းပြုထားတာဟုတ်ဘူးလို့ဒီလိုနားလည်ရအဲ့တော့တာရိန္ဒနတ်ပြည်မှာတော့ပြရှင်ကအကျယ်ကြီးပုံမှာပေါ့ကဲဒါအဲ့တော့ဒီအဘိဓမ္မာဒေသနာတော်ကိုဦးဇင်းတို့အဘိဓမ္မာခုနှစ်ကျမ်းနဲ့ထင်ရှားရှိနေတယ်ဒီအဘိဓမ္မာဒေသနာအဲ့အဘိဓမ္မာဒေသနာတော်ကိုတဲ့ဦးဇင်းတို့ဟို ဒီအထာဂရမာမြကြတော့ဘလို့ဖွင့်ဆိုထားတော့အဘိဓမ္မာဒေသနာတော်လက်မခံလိုခြင်းနဲ့ငင်းဆန်လိုတဲ့ပုံကိုယ်တွေဒီဖယားရှင်ရဲ့သာသနာတော်ကိုပုတ်ခတ်နေရရောက်တယ်။ဘာကိုပုတ်ခတ်နေရရောက်ဖယားရှင်ရဲ့သာသနာတော်ကိုပုတ်ခတ်ရရောက်ပါတယ်ဖေယား။ပုတ်ခတ်နေရရောက်တယ်။ဟောနောက်တကဘလောက်ထိတောင်ပြောထားလဲသူဒါနိဗ္ဗာန်ကိုလိုလားတဲ့ပုံကိုယ်တွေအတွက်တောင်မှသူက အဟံတာကိုဖြစ်စေတာတဲ့ဘာကိုဖြစ်စေတာနိဗ္ဗာန်ကိုမြင်မှန်းတဲ့ပုဂ္ဂိုလ်တွေတဲ့အဟံတာဖြစ်စေတယ်လို့ပြောပါတယ်ဗျာအဟံတာဖြစ်စေတာအဲ့တော့အဘိဓမ္မာဒေသနာတို့ဒီနိဗ္ဗာန်ကိုလိုလားတဲ့အမျိုးကောင်းသားအမျိုးကောင်းသမီးတိုင်းလေအင်မတန်မှအရေးမပါဘူးလားအင်မတန်မှအရေးပါပါတယ်ဗျာအင်မတန်မှအရေးပါတယ်ဒါကိုဦးဇင်းတို့နားလည်ရအောင်အဲ့တော့အဘိဓမ္မာတရားတော်ကိုဦးဇင်းတို့ကလက်မခံကြတော့ဘူး ဗိဓမာဒေသနာတော်ကို လက်မခံခြင်းကြတော့ဘူးဆိုခဲ့ရင်အဲ့ဒါဘုရားဟောတဲ့တရားတွေကိုလက်မခံခြင်းရောက်တာ။ဘာဖြစ်လို့တော့ဦးဇင်းတို့ဒီနိဗ္ဗာန်ကိုလိုလားတဲ့သူတော်ကောင်းတယောက်အနေနဲ့ကတစ္ဆာ၄ပါးကိုသိရ။ဒါကတော့တက္ကကြီးတွေတက္ကမကြီးအလုံးကလက်မခံနိုင်ဘူးလား။လက်ခံနိုင်ပါတယ်ခင်ဗျာ။လက်ခံနိုင်တယ်။တစ္ဆာ၄ပါးကိုသိရမယ်ဆိုတော့လက်ခံနိုင်တယ်။တစ္ဆာ၄ပါးထဲမှာဘာတွေပါလဲတက္ကကြီးတွေတက္ကမကြီးပြန်ကြည့် သစ္စာလေးပါးဖြစ်တဲ့ဒုက္ခသစ္စာကြီးတော့ယုတ်တရားနတ်တရားသမုဒယသစ္စာကြီးတော့အကြောင်းတရားအကျိုးတရားနော်နိရောဓသစ္စာကြီးတော့ဒါနိဗ္ဗာန်ဆိုတဲ့ပရမတ္ထတရား၄ပါးကသဘာနောက်တကမက္ခသစ္စာကြီးပြန်တော့လေဒိုပရမတ္ထတရားတွေကပရမတ္ထတရားတွေထဲမှာပဲတရားကိုအပြင်ပါနေတာပဲအဲ့တော့ဒီသစ္စာ၄ပါးကိုခြုံကြည့်လေဒါအဘိဓမ္မာဒေသနာတော်တွေပဲဘာတွေတဲ့တော့အဘိဓမ္မာတရားတော်တွေပါပဲခင်ဗျာ အဘိဓမ္မာတရားတော်တွေပဲအဘိဓမ္မာထဲမှာပါတဲ့ပရမတ္ထတရား၄ပါးပရမတ္ထတရားဘယ်နှပါးလဲပရမတ္ထတရား၄ပါးရှိပါတယ်ခင်ဗျာပရမတ္ထတရား၄ပါးရှိတယ်ပရမတ္ထတရား၄ပါးထဲမှာအာတို့တကကြီးဒီကမကြီးတီးပြီးသားဖြစ်တဲ့စေစေတသိက်ယုတ်နိဗ္ဗာန်เนาะဒါပရမတ္ထတရား၄ပါးလို့ခေါ်တာအဲ့ပရမတ္ထတရား၄ပါးထဲမှာ၄ခုမြောက်ဖြစ်တဲ့စတုထမြောက်ဖြစ်တဲ့ပရမတ္ထစတုထ မြောက်ပရမတ္ထတရားဖြစ်တဲ့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ရေးအတွက်မျက်မှောက်နိဗ္ဗာန်ကိုကိုယ်တိုင်တွင်းပေါက်သိမြင်နိုင်ရေးအတွက်ပထမပရမတ္ထတရားဖြစ်တဲ့စေဒုတိယပရမတ္ထတရားဖြစ်တဲ့စေတေတတိယပရမတ္ထတရားဖြစ်တဲ့ယောအဲ့တရားတွေကိုသိရမယ် အဲ့တော့ပရမတ္ထတရား၄ပါးတဲ့ကခုနစိတ်စေတသိက်ယုတ်လို့ခေါ်တဲ့ရှေ့ပရမတ္ထတရား၃ပါးကိုအရင်သိနှင်ပြီးပါမှဘာလဲတော့ဆိုတော့သုဒ္ဓမြောက်ဖြစ်တဲ့နိဗ္ဗာန်ကိုမိမိတို့ဒီမျက်မှောက်ပြုနိုင်ရဲ့အတွက်နှောမှန်းလို့ရအောင်အဲ့တော့ဒီပရမတ္ထတရားတွေဒီကအဘိဓမ္မာတရားဒါဘုရားရှင်ကအသေးစိတ်ဟောတာဒါကြောင့်မလို့အဘိဓမ္မာဒေသနာတော်ကြီးဒီတက္ကကြီးဒီတက္ကမကြီးဒီ ဒါရိသာလက်ပြေမှာဗျာရှင်ဒီဟောတာပဲငါတို့လည်းမဆိုင်ပါဘူးကွာဒီနေ့ငါတို့လူသားတွေနဲ့မှမဆိုင်တာပဲလို့ဒီလိုမျိုးသွားတွေးလို့ရပါမလားဒီလိုတွေးလို့မရပါဘူးဗျာမရဘူးမရဘူးဒါကြောင့်မလို့ဝိဓမာဒေသနာတော်ကြီးကြီးတောင်ရင်သာလက်ပြေမှာဟောကြားတာကိုပဲဦးဇင်းတို့ကတခါလေအာငါတို့လူပြေမှာမှာဟောတာမဟုတ်ပါပဲလို့ဒီလိုမျိုးမယူပဲနဲ့တောင်ရင်သာလက်ပြေမှာဟောကြားတာကိုပဲဦးဇင်းတို့ကတကယ်ကိုကျေနပ်နေရ ဘာလို့ကျင့်တဲ့နေရာမှာဒီဗိဓမာဒေသနာတော်ကြီးကသိပြီးတော့ရှည်လျားတယ်ကျေဝန်းတယ်အဲရှည်လျားကျေဝန်းတဲ့ဒေသနာတော်ကြီးကိုလူပြည်မှာတခါကြီးဒီကမာကြီးဟောမယ်ဆိုရင်ဒါကလည်းနေ့ညမပြဟောနေရမယ်ဒီဝါရင်း3လလောက်3လတာအချိန်ကာလကြီးဟောကြနေမှာဒါကကြီးဒီကမာကြီးဒီနာယူနိုင်စွမ်းရှိတဲ့ပြိတ္တရှိပါမလားနာယူနိုင်စွမ်းပြိတ္တမရှိနိုင်ပါဘူးခင်ဗျာပြိတ္တမရှိနိုင်ရင်ခုဦးဇင်းတို့ဒီအဘိဓမ္မာခုန ပရမတ္ထတရား၄ပါးဆိုစေစီတိယုတ်တနည်းအားဖြင့်သစ္စာ၄ပါးလို့ခေါ်တဲ့ဒုက္ခသစ္စာသမုဒယသစ္စာနိရောဓသစ္စာမဂ္ဂသစ္စာဆိုတဲ့ဒီလိုသစ္စာ၄ပါးပရမတ္ထတရားတွေကိုဩဇင်းတို့သိခွင့်နာယူခွင့်သိခွင့်လေ့လာခွင့်အာကြည်ညာခွင့်ဘယ်ရတော့မှာတော့ဒါကြောင့်မလို့ဘုရားရှင်ဒီမေတော်မိနတကိုကျေးဇူးဆက်ချာကအကြောင်းတစ်ခုနောက်တစ်ခါဒီလောက်ရှည်လျရတဲ့တရားဒေသနာတော်ကြီးကိုတကားလည်းပြည့်ပြည့်စုံစုံတကားလည်းနဲ့ နာယူနိုင်တဲ့ပြိတ္တကိုရွေးပြီးတော့ဘုရားရှင်တောင်းရတာလက်ပြမှာဒါဗိဓမာဒေသနာတော်ကြီးကိုဟောကြားခဲ့တာဖြစ်တယ်။ဟောလူပြည်မှာတော့ခုနပြောတဲ့အင်မတန်ဉာဏ်ပညာထွန်းမြတ်တဲ့စိနာယဗုဒ္ဓမှာဒီမြတ်ကိုတစင်အကျဉ်းအပြည့်ဟောကြားခဲ့။အဒါတွေကိုကြည်ပြင်းအပြည့်ဦးဇင်းတို့ကဩဗိဓမာဒေသနာတော်ဒီလည်းပဲငါတို့သန္တရာဝစီရဲ့ဒုက္ခမှာလွတ်မြောက်ခြင်းနဲ့တစ္ဆာလေးပါးကိုထိုးထွင်းပြီးတော့သိခြင်းနဲ့သူတော်ကောင်းတွေရဲ့တွေ့ ဒါမဖြစ်မနေဒါလေ့လာရမယ်နာယူရမယ်သိထားရမယ်တရားတွေဖြစ်တယ်လို့ဒီလိုတော့တို့တကကြီးတက္ကမကြီးတွေကဒါသဘောပေါက်ပြီးအခုနေဒါဟောသတင်းကြိုလာပြီးနေကစပြီးငါတို့ဒီဒီအဘိဓမ္မာတရားတွေကိုထက်တဲ့ဝင်နဲ့လေ့လာလိုက်စားပြီးတော့ဒါသိအောင်ကြိုးစားရမယ်လို့ဒီလိုစိတ်ထားမွေးရင်တခါကြီးတက္ကမကြီးဒီသတင်းကြိုလာပြီးနေဒီဦးဇင်းတို့အားလုံးအတွေ့တန်မှုရှိတဲ့နေ့တရက်မဖြစ်ဘူးလား တန်ဖိုးရှိတဲ့နေ့တရက်ဖြစ်ပါတယ်ဖေဟာအဲ့လိုမဟုတ်ရင်တော့တကားတဲ့သတင်းညွှန်လာပြနေတယ်ပဲသတင်းညွှန်လာပြနေရင်တော့အများကြီးတကားကြီးတွေတမကြီးရဲ့60ရှိရဲ့ပုံပေါ်လဲတကားလဲအချိန်ပေါင်း60လောက်သတင်းညွှန်လာပြတွေကိုဒါမှတ်မိတဲ့အချိန်ကြီးအတွက်တင်မဲ့တာတကားလဲ10နှစ်10နှစ်လောက်ကစရင်တော့မှတင်ပေါင်း50လောက်အချိန်50လောက်သတင်းညွှန်လာပြနေပြီးပြတ်တန်းခဲ့ပြီမဲ့ တခါလေမှုမဲ့မမနဲ့ဖြတ်တန်းခဲ့တာနဲ့အခုလိုဗိဓမာဒေသနာတော်ကြီးကိုဒီနေ့မှာတခါလေအောင်အောင်မြင်မြင်ပြပြဆုံးဆုံးနဲ့ဟောကြားနိုင်ခဲ့တယ်ဗိဓမာဒေသနာဒီလိုနားလည်ပြီးတော့ဝိဓမာဒေသနာတော်တွေကိုတန်မို့ထတတ်တဲ့စိတ်ကလေးနဲ့ဒီတနေ့ကိုကျော်လွန်သွားရင်ပို့ပြီးတော့တို့တခါရေးဒီမိုက်ကြီးရဲ့အတွက်ကျေးဇူးမများဘူးလားအလွန်ပဲကျေးဇူးများပါတယ်ခင်ဗျာအေးဟုတ်ပြီခင်ဗျားတော်ဦးဇင်းတို့ ဒါကြောင့်မလို့ခုဒီနေ့ဦးဇင်းတို့ဟောနေတဲ့အထက်မှာလည်းဘယ်ပိုင်းကိုရောက်နေပြီတော့ဘယ်ပိုင်းရောက်နေပြီတော့ဆိုတော့ဒီပစ္စယပရိကဉာဏ်ပိုင်းပြီးလို့ဦးဇင်းတို့လက္ခဏာရတ္တပစ္စုပ္ပတ္တံပိုင်းကိုတွားနေတယ်အဲ့တော့ဒါဒီလည်းပဲဒီအဘိဓမ္မာထဲမှာဒါပါတဲ့တရားတွေကိုဦးဇင်းတို့တွားတာဖြစ်တဲ့အတွက်ကြောင့်ဘာဖြစ်တော့ဆိုတော့အဘိဓမ္မာရဲ့သဘောတရားကိုခုလိုနားလည်ပြီးတော့ဒီလက္ခဏာရတ္တပစ္စုပ္ပတ္တံပရဒံဆိုတဲ့တရားတွေကိုစက်ပြီးတော့နားမယ်ဆိုရင်တော့တို့တကကြီးတက္ကမကြီးတွေ စိတ်ဝင်စားမှုလေးတွေပို့ပြီးတော့များလိမ့်မယ်လို့ဦးဇင်းတို့ထင်တယ်။ဘာကြောင့်လဲဆိုတော့ဒီလက္ခဏာတတပစ္စုပ္ပတ္တပြဋ္ဌာန်ဆိုတာကတကယ်ဓမ္မသဘာဝတွေ။အဲလိုဓမ္မသဘာဝတွေကိုနိုင်ယူရတဲ့အခါတခါလေးမှာဒါအခက်အခဲတွေတော့ရှိတာပေါ့။အခက်အခဲတွေရှိတယ်။နောက်တစ်ခါဒီလေ့လာရတဲ့အပိုင်းမှာမိမိတို့ဉာဏ်မမီတဲ့အခါမှာဒါနားလည်ဖို့ခက်ခဲနေတာလေးတွေရှိတတ်တယ်။အဲ့တော့အခုလိုမျိုးလေးတခါလေတမှုထားပြီးတော့ပြီးတော့စိတ်ဝင်စားမှုလေးတွေပို့ပြီးတော့ ဒါတိုးပြီးတော့နာယူမယ်ဆိုရင်တော့ပိုအကျိုးများတာကဲဒါအဲ့တော့ဦးဇင်းတို့ဒီနေ့ဒီလက္ခဏာဓာတ်ပစ္စုပတ္တံပဋ္ဌာန်ပိုင်းတွေကိုဆက်ပြီးတော့ဒါဒီနေ့မှာဒါဟောကြားခွင့်ရတဲ့အတွက်လည်းဒါဦးဇင်းတို့အင်မတန်မှဒါကောင်းကြုံကြိုက်တဲ့နေ့တစ်နေ့ပေါ့လေတရင်ကျလာပြင်းနေတဲ့ဒါတိုက်တိုင်ဆိုင်ဆိုင်ဒီအပိဓမ္မာဘိုင်းကိုဦးဇင်းတို့ဟောနေရတာဖြစ်တယ်တို့တကကြီးတွေတကမာကြီးတွေနာယူနေရတာဖြစ်တယ်လို့ဒီလိုမျိုးလေးသဘောကြရအောင် အဲအဲ့တော့ဦးဇင်းတို့လက္ခဏာတတပြစုပဋ္ဌာန်ကိုပြီးခဲ့တဲ့ဘက်ကဦးဇင်းတို့ပြောခဲ့တယ်သို့တော့ဒီမှာအဲ့ဒီတလုံးစီတလုံးစီကိုပြောတဲ့အပိုင်းလေးကိုခဏထားပြီးဒီပြန်ပြီးတော့ဒီလက္ခဏာရတ္တပြစုပဋ္ဌာန်ပဋ္ဌာန်ဆိုတာလေးကိုနည်းနည်းလေးနားလည်အောင်ပြန်ပြောကြရအောင်နည်းနည်းလေးနားလည်အောင်ပြန်ပြောကြရအောင်ဆိုတဲ့အခါကျတော့ကျွန်တော် ဟိုလက္ခဏာကတော့ဦးဇင်းတို့လက္ခဏာဆိုတာကဘာလဲဆိုတော့ဟိုဟုတ်တုန်းကတော့ဦးဇင်းတို့ပြောခဲ့တာပေါ့ဘယ်လိုပြောခဲ့လဲဆိုတော့ဒီလက္ခဏာရတပြစ္စုပ္ပတ္ထံတတ်ထံနဲ့ပတ်သက်လို့လက္ခဏာဆိုတာဘာလဲပေါ့ နော်လက္ခဏာဆိုတာဘာလဲဆိုတော့လက္ခဏာဆိုတာတော့ခုနပြောတယ်ဦးဇင်းတို့သဘာဝတမညာဆိုပြီးတော့လက္ခဏာနှစ်မျိုးရှိအဲသဘာဝလက္ခဏာတမညာလက္ခဏာပေါ့အဲသဘာဝလက္ခဏာတမညာလက္ခဏာကိုဦးဇင်းတို့ကနားလည်အောင်ကြိုးစားရသဘာဝလက္ခဏာကိုလည်းနားလည်ရမယ်တမညာလက္ခဏာကိုလည်းနားလည်ရအဲတော့ဒီအပိုင်းကတော့လက္ခဏာအဒီကတော့သူ့ရဲ့မှတ်ကြောင်းပေါ့ဥမာလက္ခဏာဆိုတာကပရမတ္ထသဘောတရားတစ်ခုတစ်ခုရဲ့မှတ်ကြောင်းဖြစ်အဲကကတော့သူကသိပြီးတော့ဟို နားလည်ရမခက်ခဲဘူးပေါ့အဲ့တော့ဦးဇင်းတို့လက္ခဏာတိတုဟိဒေတံဒေတံဓမ္မနံတဘာဝဝါတမညောတမညံဝါလက္ခဏာနာမဟောဒီအပိုင်းဒီတော့ဦးဇင်းတို့ကနားလည်ရလွယ်နောက်တစ်ခါဘယ်မှာနည်းနည်းနားလည်ဖို့ခက်နေလေဆိုတော့ဒီကိစ္စလို့ခေါ်တဲ့ပေါ့ဒီကိစ္စနဲ့တံပတ္တိပေါ့ကိစ္စရတ္တနဲ့တံပတ္တိရတ္တဘိုင်းအဲကိစ္စနဲ့တံပတ္တိရတ္တဘိုင်းမှာနည်းနည်းနားလည်ရခက်နေတာ နားလည်ရခက်တယ်နားလည်ရခက်တဲ့အခါကျတော့ဒါကိုဦးဇင်းတို့ပြန်ပြီးတော့နည်းနည်းလေးသွားကြရအောင်သွားတဲ့အခါကျတော့ရတောတတေဝအတနောဖလံပတိပစ္စယဘာဝောဆိုပြီးတော့ဒီလိုတိကာပြန်ဖွင့်အဲ့တော့ပထမဦးဆုံးဦးဇင်းတို့ဒီအထာဂရမှာတက်ရရှိတာကတော့ကိစ္စံဝါတံပတိဝါရတောနာမကိစ္စဆိုတော့ကိစ္စဆိုတာဘာပြုတ်ဝဲဟူသမျှကိုဒါကိစ္စလို့ခေါ်တာနောက်တစ်ခါတံပတိတံပတိရတဆိုတာဘာလဲလို့ဆိုတော့အကြောင်းညီညွတ် ဖြစ်ပုံပဲအကြောင်းညီညွတ်တွေဖြစ်ပေါ်လာခြင်းပဲဒါကိုတော့တမ္ပတ်ဒီအကြောင်းညီညွတ်တဲ့အခါမှာအကြောင်းတွေပြည့်စုံလာတဲ့အခါမှာဖြစ်ပေါ်လာတဲ့အနေနဲ့မိမိတို့နားလဲတာပေါ့ဒါသူ့ရဲ့လုပ်ငန်းကိစ္စတစ်ခုအဲ့ဒါနဲ့ဦးဇင်းတို့နောက်ဘာနဲ့သွားပြီးတော့မှာတော့ဆိုတော့အခါကျတော့ပစ္စုပ္ပတ္ထပစ္စုပ္ပတ္ထမှာကျတော့ဦးဇင်းတို့ဥပဒ္ဒနာကာရောပစ္စုဥပဒ္ဒနာကာရောဟာဖလံဝါပစ္စုပဒ္ဒနာနာမအဲ့မှာဥပဒ္ဒနာကာရောဥပဒ္ဒနာကာရောဆိုတာဘာကိုပြောတာလဲဘာကိုပြောတာလဲဆိုတဲ့ခါကျတော့ ဥပဒနာကာရရဲ့သဘောဥပဒနာကာရရဲ့သဘောကဉာဏ်နဲ့ဆင်ញင်လိုက်တဲ့အခါအကြောင်းအဖြစ်ထင်လာ။အော်ဆိုကြမှာဆိုဦးဇင်းတို့ဩပထဝီဆိုတာဘာလဲဆင်ញင်ဆင်ញင်တဲ့အခါမှာတစ်ခါလေးမှအကြောင်းကလာထင်ကြတယ်။အကြောင်းအနေနဲ့ထင်ကြတယ်။တစ်ခါတလေကြတော့ခုနဖလပစ္စုပ္ပတ္ထံကြတော့သူကအကျိုးအနေနဲ့ထင်ရှားတာပေါ့နော်။အကျိုးအနေနဲ့ထင်ရှားတာ အဲ့တော့ဆိုကြပါစို့ပရမတ္ထဓာတ်တစ်ခုကိုမိမိကညံနဲ့လှမ်းပြီးတော့ဆင်ញင်းကြည့်တယ်။ဩပထဝီဆိုတာဘာလဲ။အဲ့လိုဆင်ញင်းလိုက်တဲ့အခါမှာဩသူ့ကဆင်ញင်းနေတဲ့ယောဂီကညံထဲမှာထင်လာ။ဘလို့ထင်လာတော့ဩအကြောင်းတရားကိုအစွဲပြုပြီးတော့ထင်လာ။ဩတစ်ဖက်ကခုနကိစ္စဟိုဒီဖလပစ္စုပ္ပတ္ထံကြတော့သူကမဟုတ်ဘူး။အကျိုးအနေနဲ့ အကျိုးကထင်ရှားလာတာပေါ့အကျိုးအနေနဲ့ထင်ရှားပြီးဩပထဝီဆိုတာဒါပါလားအဲဒါလိုမျိုးလေးအကျိုးအနေနဲ့ထင်ရှားလာအဲ့တော့အဲ့နှစ်ခုမှာနောက်ဘာနဲ့သွမ်းပြီးတော့အဲ့ဒီဥပဒနာကာရပြစ္စုပတ္ထံကဘာနဲ့သွမ်းပြီးတော့နည်းနည်းမှတ်ရတာဒါကြတဲ့စင်တူးနေပြန်လေဆိုတော့ဦးဇင်းတို့ပဋ္ဌာန်နဲ့သွားပြီးတော့စင်တူးပြန်ပဋ္ဌာန်နဲ့စင်တူးတဲ့အခါကျတော့ပဋ္ဌာန်ဆိုတာဘာပြောတာတော့ပဋ္ဌာန်ဆိုတာဘာပြောလဲဆိုတဲ့အခါကျတော့ဟိုမူရင်းကတော့ဦးဇင်းတို့အာတဏ ကာရဏအာတဏကာရဏံပဒထအဲ့တော့အာတဏကာရဏံဆိုတာဘာပြောတော့နီးစွာသောအကြောင်းနီးစွာသောအကြောင်းဆိုတာဒီပရမတ္ထတရားတစ်ခုဖြစ်ပေါ်စေတတ်တဲ့နီးစွာသောအကြောင်းဆိုလိုရင်းကအကြောင်းတွေတော့များစွာရှိလိမ့်မယ်အဲ့ဒီအကြောင်းတွေများစွာတွေကနီးစွာသောအကြောင်းကိုပြောတယ်အဲ့ပြောတဲ့အခါကျတော့ခုနဥပဒနာကာရပြစ္စုပ္ပတ္ထန်နဲ့ဒီနေရာမှာအဲ့ဒီပဒတ္ထန်တွေကသူကသွားပြီးတော့သူကဟိုပြုံးကလေးမှာပေါ့မကွဲဘူးဖြစ်တတ်တယ်ဘုံပြုံးကလေးမှာမကွဲဘူးဖြစ်တတ်တော့ဦးဇင်းတို့ဒီမှာ ပြစ္စုပဒံကိုဦးဇင်းတို့ဥဆောင်ပထမဒီဟိုဒီကနေ့ကတီကာမှာပေါ့နော်တီကာမှာဗာဖွင့်ထားတော့ဆိုတဲ့အခါကျတော့ပြစ္စုပဒနာတတ္တပရမဓာတောဝိဇမာနတ္တယာထာဝတောညာဏတ္တယောဂဝါစရောယောဂဝါစရာပုဂ္ဂိုလ်ဉာဏ်ထဲမှာပရမတ္ထအပြင်ထင်ရှားရှိတဘာဝတစ်ခုအနေနဲ့ဒါပေါ်လာအဲ့မှာထပ်ပြီးတော့ဦးဇင်းတို့ဒီပြစ္စုပဒံကိုဖွင့်တဲ့အခါဥပဒနာကာရောဒီ ဂေတပဘာဝေနညာနတ္တဥပဋ္ဌာနာကာရောအဲ့တော့ညာနဲ့မှရှိရှိထင်ရှားလာတာပဲအဲ့ဒါဥပဋ္ဌာနာကာရဟောနောက်တကဖလှကြတော့အတ္တနောကာရဏံပရိစ္ဆသူကဲ့ဒီအကြောင်းညီညွတ်လို့ဖြစ်ပေါ်လာမယ်အကြောင်းကိုဆွဲပြီးတော့ဒါဖြစ်ပေါ်လာတဲ့အကျိုးတရားအနေနဲ့ဉာဏ်နဲ့မှရှိရှိထင်တာအဲ့ဒါကဖလှဒီဘက်ကဗဒ္ဒဌာနဲ့ကြောက်တော့ तू ကအဲ့လိုမဟုတ်တော့ဘူးအာတဏကာရဏံတေတံပစ္စယတ္တ ပစ္စယယတ္တာကိုဗုဒ္ဓိတာဓတိတာအော်သူကဘာဆိုအကြောင်းအပြင်အဲ့တော့ဦးဇင်းတို့ခုနဟာကပြစ္စုပဋ္ဌာန်မှာတော့တော့သူကအကြောင်းအနေနဲ့ထင်ရှားတာတော့မှန်တယ်ဒါပေမဲ့ဆင်ញင်လိုက်တဲ့အခါမှာညံထဲမှာဩဒီလိုဟာမျိုးကိုဒီအကြောင်းကြောင့်ဒါကိုတော့ဥမာဆိုကြပါစို့ပထဝီလို့ခေါ်တယ်ဒီလိုမျိုးညံထဲမှာထင်ရှားတာသူက ဖြစ်ပေါ်စေတာမဟုတ်ဘူးဒီအကြောင်းကဒါပေမဲ့ဒီဘက်ကပဋ္ဌာန်မှာကြတော့သူကဖြစ်ပေါ်စေတာ ဥမာဆိုကြမှာဆိုဝဒေတာဓာတုတ္တယပဋ္ဌာဏံဆိုရင်ပထဝီကိုပဲကြည့်တိုက်ပေါ့ဝဒေတာဓာတုတ္တယပဋ္ဌာဏံဆိုရင်အဝဒေတာကျွင်းတဲ့ဓာတုတ္တယဒီဓာတ်သုံးပါးကနှီးစွာသောအကြောင်းဟောဓာတ်သုံးပါးကနှီးစွာသောအကြောင်းဆိုတာဘာပြောတာတော့ဆိုတော့ဒီပထဝီဓာတ်ဒီသူတကူတည်းနဲ့ဒါရက်တည်နိုင်တဲ့သဘောမရှိဘူးအဲ့တော့သူ့ပဲနှီးစွာသောအကြောင်းများရင်ကြံတဲ့ကျွင်းတဲ့ဓာတ်ကြီးလေးပါးထဲမှာကျွင်းတဲ့ဓာတ်သုံးပါးဒီရှိကိုရှိရတယ် အဲ့ဓာတ်သုံးပါးကြောင့်ဒီပထဝီဖြစ်ပေါ်လာတယ်ဒါကပဋ္ဌာန်အဲ့တော့ဒကာကြီးရေဒကာမကြီးဒီတက်ကခုနပထဝီတစ်ခုကိုပြန်ကြည့်ပေါ့ဟိုပြစ္စုပဋ္ဌာန်မှာတော့ကသူကတံပရိစ္ဆနပြစ္စုပဋ္ဌာနာတံပရိစ္ဆနပြစ္စုပဋ္ဌာနာဆိုတာဘာလဲဆိုတော့မိမိမှကျွင်းသောကလတ်တူယုတ်တရားတို့ကိုအောက်ကနေပြီးတော့ခံထားတဲ့သဘောတရားအဲ့တော့မှယုတ်ကလတ်တကူဟိုတုန်းကဦးဇင်းတို့နာကမ္မဋ္ဌာန်းပိုင်းယုတ်ကမ္မဋ္ဌာန်းပိုင်းမှာတခါကြီးဒီကမကြီးတို့ကခွဲတဲ့အခါမှာယုတ် ကလပ်တစ်ခုမှာအနည်းဆုံးယုတ်သဘောတရား၈မျိုးရှိတယ်အဲ့ဒါကိုနည်းနည်းလေးအာရုံယူထားကြည့်အဲ့တော့ပရဝိယဘောဒေသောဝါယောဝဏကန္နာရတ္တဩဇာဆိုပြီးတော့အဲယုတ်သဘောတရား၈မျိုးပေါ့အဲယုတ်သဘောတရား၈မျိုးကိုအာရုံယူထားကြည့်အဲ့မှာပထဝီကသူ့ရဲ့ဒီညံထဲမှာလှမ်းပြီးတော့ဆင်ញင်လိုက်တယ်ပထဝီဆိုတာဘာလဲပထဝီဆိုတာဘာလဲလို့ဆင်ញင်လိုက်တဲ့အခါအော်ပထဝီဆိုတာကျန်တဲ့ခုနရုပ်ရှင်မျိုးထဲမှာသူ့ကိုနှုတ်လိုက် သူ့ကိုနှုတ်လိုက်ရင်ကျန်တဲ့ခုနှစ်မျိုးကိုသူကအောက်ကနေခံပေးထားတဲ့သဘောပဲ။ဟောသူကအကြောင်းနေတယ်တော့အကြောင်းနေနေပဲဒါပေမဲ့သူဒီဗာတဲ့တုံးဆိုတော့ကျန်တဲ့တရားတွေကိုအောက်ကခံပေးထားတဲ့သဘောလို့ညံထဲမှာထင်းတာလား။ကျန်တဲ့သဘောတရားတွေကသူ့ကိုဖြစ်စေတာတော့မဟုတ်ဘူး။ဟောဒါပေမဲ့ဒီဘက်မှာကြတော့ဦးဇင်းတို့ဗရတ်ထန်နဲ့ရောက်တော့သူကအကြောင်းတရားအနေနဲ့ထင်ရှားတယ်။အကြောင်းတရားအနေနဲ့ရှုရတယ်။ဘယ်လိုရှုရတော့ဆိုတော့ဒီပထဝီကိုဖြစ်ပေါ်စေတတ်တဲ့ ခုနအာတဏကရဏလို့ခေါ်တယ်အာတဏနိစ္စသောကာရဏဆိုတဲ့အကြောင်းပဲနိစ္စသောအကြောင်းကိုကြည့်မယ်ဆိုရင်ဟောခုနကြံတဲ့ဓာတ်သုံးပါးဓာတ်သုံးပါးကသူ့ကိုဖြစ်စေတာဓာတ်သုံးပါးကအကြောင်းသူကအကျိုးစောစောကဟာမှာကြတော့မဟုတ်ဘူးသူကကြံတဲ့တရားတွေကိုအောက်ကခံပေးထားတဲ့အကြောင်းတရားအနေနဲ့ညံထဲမှာထင်းလာအဲ့တော့အဲ့နှစ်ခုဒီတေတေချာချာလေးစဉ်းစားပြီးတော့စဉ်းကြီးပြီးတော့အေးစစ်စစ်လေးကြည့်ရင်တော့ဒါကကြီးဒီကောင်လေးကိုယ်ရတယ် ယုံလဲဆိုရင်တော့တူနေတတ်တာပေါ့နော်တူနေတတ်တဲ့အခါကျတော့မိမိကအမှန်မှားတတ်အဲ့ဒါကိုယောဂီတွေကိုတကယ်လက်တွေ့မှာရှုရင်တော့ယောဂီကအဲ့လက္ခဏာလတ္တပစ္စုပတ္တံတတ္တံရှုပြီးတဲ့အခါကျလို့ရှိရင်ယောဂီတွေကိုပြန်ပြန်ပြီးတော့တခါကြီးတွေတခါမကြီးတွေဦးဇင်းတို့မေ့ကြည့်တဲ့အခါရိုးရိုးရှိကနေပြီးတော့တခါလေယုတ်တရားကိုယုတ်တရားခုနပထဝီဆိုလဲပထဝီပေါ့နော်မာမှုသဘောပြုံးမှုသဘောဆိုသူပထဝီရဲ့လက္ခဏာကိုကြည့်ပြီးပထဝီလို့ဆုံးဖြတ်မယ်အဲ့လိုဆုံးဖြတ်ခဲ့တယ်ပထဝီလို့သိခဲ့တယ် ဒါပေမဲ့ဒီအပိုင်းမှာခုနလက္ခဏာရတပြစ္စုပတ္တံပရတ္တံကိုကြည့်တယ်ပထဝီရဲ့ခုနမာကျန်လေးပြောပြောဖို့ဆိုတဲ့ပထဝီရဲ့လက္ခဏာကိုလည်းတည်ပြီးဟောပထဝီရဲ့လုပ်ငန်းကိစ္စပြိဋ္ဌာနာတည်တယ်တွင်းသောယုတ်ကလားတွေယုတ်ယုတ်တရားတွေကိုတည်စေခြင်းယုတ်တရားတွေဤတရားပေါ့တရားဖြစ်ခြင်းအပြင်လည်းမိမိကရှုခဲ့ပြီးဖြစ်တာသူကလုပ်ငန်းကိစ္စအပြည့်ကသူ့ကိုညာနဲ့ဆင်ခြင်ကြည့်လိုက်ကညာနဲ့မှရှိကျူတင်လာတဲ့ပြစ္စုပတ္တံအပြင်လည်းရှုခဲ့ပြီးပြီပရတ္တံအပြင်လည်းရှုခဲ့ပြီးထို့ကဲ့သို့ တကားတဲ့ယုတ်တရားတွေကိုတကားတဲ့ပိုက်စိတ်တိုင်းပြီးတော့ဒီလိုလေးဘက်လေးလံကလှည့်လေလှည့်လေရှုလိုက်လို့ရှိအဲ့ချိန်မှာယောဂီတယောက်ကဘာဖြစ်တော့လဲဆိုတော့အသိဉာဏ်မှာယုတ်တရားတွေပို့ပို့ပြီးတော့တန့်ရှင်းတယ်ပို့ပြီးတန့်ရှင်းဆိုတော့အခုချိန်မှာတကားကြီးတွေဒီမကြီးတွေပြောရင်တော့ဘုတော့ကလည်းသိတာပဲဗျာအခုလက္ခဏာလသာပြစ္စုပ္ပတံဗရဒံရှုပြီးတော့လည်းသိတာပဲဗျာဘာတို့မှလည်းဆိုတော့ဘာတို့မှလည်းဆိုတော့ထူတာတော့ထူတယ်ဒါပေမဲ့တကားလေးမလောက်ဦးစင်းတို့တချို့နေရာတွေကစကလုံးအပြင်ပြောပြလို့တော့အတော်ခက်သားပဲ ဒဂါကြီးတွေဒကမာကြီးတွေဟိုဟင်းနေရာတစ်ခုပေါ့အဲသူတို့ကတကားကြော်ညာနေတယ်ပေါ့သူတို့ကကြော်ညာနေတယ်ဒီဟင်းနေရာကဘာတွေနဲ့ဘယ်လိုစီမံထားရတဲ့ကြောင့်ဘလောက်ကောင်းပါလဲကြော်ညာနေတယ်ရေပုံရတော့တကယ်ကြီးဒီကမာကြီးအဲ့အရာသားလေးကိုတခါလဲမှတ်မျောပြီးတော့ကြည့်လိုက်လို့ရှိရင်နည်းနည်းတော့ဘာဖြစ်မလို့ဟိုအရာသားကိုမှတ်ကြည့်လို့တော့ရတယ်ဒါပေမဲ့ကိုတကယ်စားတာမဟုတ်တဲ့အတွက်ကြောင့်တကယ်တော့သိပလား တကယ်တော့မသိနိုင်ပါဘူးဗျာတကယ်တော့မသိနိုင်အဲဦးဇင်းတို့ဟင်းလျာဆိုလို့ဟင်းလျာကြောင်းလေးနည်းနည်းပြောပါလားဦးဇင်းတို့ဒီဒီပါခကြီးတွေသွားတဲ့အခါကျတော့အဲတချို့တချို့ဟိုနိုင်ငံတွေမှာပေါ့ဒီသူတို့ရဲ့ဒီရိုးရာဟင်းလျာရှိကြအဲတော့ရိုးရာဟင်းလျာတွေရှိကြတဲ့အခါကျတော့ဦးဇင်းတို့ဗမာကတော့တကယ်ကြီးတကမိုက်တွေဟိုဗမာအများစုပေါ့လေဗမာတိုင်းတော့ဟုတ်ချင်ဘူးဟုတ်မှာတော့မဟုတ်ဘူးဗမာအများစုကတော့ဦးဇင်းတို့က ဟင်းလေးကတကားတဲ့အယောင်လေးကလည်းရေးပြီးတော့နေတယ်ဆိုရင်ဦးဇင်းတို့ကရေပုံရဆိုတော့ရေဟိုချင်းငံဆက်သဘောမျိုးမျိုးလုံးထဲမှာတွတ်တွေ့တာပေါ့နော်အဲ့တော့ဗမာပါဇက်ကလည်းအငံလေးကလည်းကြိုက်အဆက်ကလေးကလည်းကြိုက်နော်အဆက်ကလေးကလည်းကြိုက်ဆိုတဲ့အခါကျတော့ချင်းငံဆိုင်ကလေးဆိုလို့ရှိရင်ဒါသုံးဖုံးပြရတာငတ်တာအဲ့ဦးဇင်းတို့အဲ့တို့ပေါ့အဲဟိုနိုင်ငံတစ်ခုကိုရောက်သွားတဲ့အခါကျတော့ပရမနိစံဖုံးပြီးတယ်အဲ့လိုပဲများသောအားဖြင့်ကသူက အရသာကကိုထင်တာနဲ့လွဲနေတယ်ကိုထင်တာနဲ့လွဲနေဆိုတော့ကိုကစွန်းတစ်ခုယူစွန်းတော့ယူကောက်လိုက်တယ်ပေါ့နော်စွန်းကောက်ပြီးဟင်းနေရကောက်တယ်ကခုနလိုပေါ့အယောင်ကလည်းရဲနေတဲ့အခါအော်ဒါလေးကတော့ဆက်ဆက်ကလေးဖြစ်မှာပဲဆိုပြီးတော့အဲစွန်းရင်းနဲ့ထည့်တာဒါပေမဲ့စားကြက်ကချွေရဲရဲဖြစ်နေတာငံလည်းမငံဘူးလားချွေရဲရဲချွေရဲရဲတကယ်တခါလည်းဘယ်လိုမှမသိဘူးအဲ့လိုဖြစ်နေတဲ့အခါကျတော့အော်နောက်တစ်နေ့ကျတော့နောက်တစ်မျိုးပြောင်းပြီးတော့ဆိုလိုရင်းပြောချင်တာက အမြင်နဲ့နေဆရာပြောပုံကကြော်ညာလို့ပဲဖြစ်ဖြစ်ကြည်ုံနဲ့ပဲဖြစ်ဖြစ်ဦးဇင်းတို့ကတခါတချို့ဟာမှာဟိုတကယ်ကိုဟိုမသိနိုင်ဘူးပေါ့နော်တကယ်ကိုမသိနိုင်ကိုကိုယ်တိုင်သုံးဆောင်ကြည့်မှသာလေ။အော်ဒီကဲအရာသာဒီကဲအယောင်ဒီကဲအရာသာဦးဇင်းတို့ကတကယ်ကိုသိနိုင်။အဲ့လိုပဲဒီပရမတ္တတရားတွေကိုဦးဇင်းတို့ခုလိုလေ့လာတဲ့အပိုင်းခုလိုလေ့လာတဲ့အပိုင်းမှာတော့အခုတို့တကယ်ရေးဒီကမရေးဒီထဲမှာရှုနိုင်နေတဲ့သူတော်ကောင်းတွေလို့ရှိမှာပေါ့။တကယ်ရှုနိုင်နေတဲ့သူတော်ကောင်းတွေကတော့ အဲဒီလောက်ပြောတယ်ဆိုလို့ရှိရင်သူကနားလေမရှုနိုင်သေးဘူးဆိုရင်တော့နည်းနည်းတော့ခက်နေမှာပဲဟိုတခါလေးမှဟိုပေါ့ကိုယ့်ရဲ့စိတ်ကူးနဲ့ခုလိုဟောပြောသွားတာနဲ့စာမေကိုလေ့လာလိုက်တာနဲ့တိုက်သွားတာမျိုးတွေရှိနိုင်တယ်တိုက်ဆိုင်ပြီးတော့ညီညွတ်သွားတာမျိုးရှိနိုင်တာအမေတခါလေးမှကိုကဟိုလက်တွေ့ရှုထားတာမဟုတ်တဲ့အခါမှာဟိုနားလေဖို့ရကို့မှာခက်ခဲနေတယ်ကိုဘလို့ပဲစူးစမ်းပြီးစူးစမ်းတော့ညာလေနားလေဖို့ရတော့နည်းနည်းတော့ခက်တာ အဲ့လိုနားလည်ဖို့ကခက်ခဲတော့ခုလိုပေါ့ဆရာသမားတွေဒါတကယ်မိမိသိကျင်တာမိမိမရှင်းလင်းတာဘူးတော့ဒါတိတိကျကျပေါ့အမနာတယ်ဒါမေးမြန်းပြီးတော့ဓမ္မတာကိစ္စတော့ဒါပြုဖို့လိုတယ်အဲ့လိုဓမ္မတာကိစ္စပြုမှလည်းမိမိတို့ရဲ့ဒီသစ္စာလေးပါးကိုသိရတော့ကများစွာအထောက်အကူဖြစ်မှာပေါ့ကဲဒါအဲ့တော့ပြောချင်တာကဘာလဲဆိုတော့ခုနယောဂီတွေပေါ့အဲ့တော့သူတို့ကဒီယုတ်တရားကိုရိုးရိုးနာမရူပပရိသေတဉာဏ်ဦးဇင်းတို့ဒီ သွားတဲ့အခါမှာရိုးရိုးယုတ်တရားတွေကိုသိကြည့်ခဲ့တဲ့အပိုင်းပေါ့လက္ခဏာရတ္တပြိတုပတ္တံပဋ္ဌာန်ကိုမရှိခင်အပိုင်းနဲ့လက္ခဏာရတ္တပြိတုပတ္တံပဋ္ဌာန်ကိုရှုပြီးတဲ့အပိုင်းတော့သူတို့ကတော့မတူညီဘူးလို့ပြောတယ်ဒါကိုပြောချင်တာဟုတ်လားဘာလို့လဲဒါမတူညီတော့ဘလို့မတူညီလဲလို့ပြောရင်တော့အဲကိုယ်တိုင်ရှုပြီးတဲ့အခါတော့သိမှာပဲလို့တလို့ပြောရမှာပဲเนาะကြည့်တာအဲ့တော့ဒါကလက္ခဏာရတ္တပြိတုပတ္တံပဋ္ဌာန်အပိုင်းမှာနည်းနည်းလေးအဲ့ဒါနားလည်ရခက်နေတတ်တာနားလည်ရခက်နေတတ်တာဆိုတော့အဲ့ဒါပဋ္ဌာန်ဒီသူကအကြောင်းတရားအနေနဲ့ သူ့ကိုဖြစ်ပေါ်စေတတ်တဲ့မိမိကောက်ပြီးရှုလိုက်တဲ့ဒီပရမတ္ထဓာတ်သားတစ်ခုကိုအနိကဆုံးဖြစ်ပေါ်စေတတ်တဲ့အကြောင်းတရားလို့ဒီလိုနားလည်ရမှာဒါပဋ္ဌာန်ဟောခုနပြစ္ဆုပဋ္ဌာန်မှာရှိတဲ့ဥပဒနာကာရဆိုတာကြတော့ तू ကမဟုတ်ဘူး तू ကအကြောင်းတရားအနေနဲ့ပေါ့ तू ကထင်ရှားတာညာထဲမှာစင်ကျင်လိုက်လို့ရှိရင် तू ဒီခုပထဝီပဲကြည့်ကြည့်ပေါ့ကျန်တဲ့ယုတ်ကလတ်တူယုတ်တရားခုနှစ်ပါးကို तू ကအောက်ကခန်းပေးတဲ့အနေနဲ့ तू ကညာထဲမှာထင်ရှားလာတာ तू ကအကြောင်းတရားအရာကနေထင်ရှားလာတာ ပရဒ္ဒံမှာကြသူ့ကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားကိုမိမိကနားလည်သွားအဲ့ဒီနှစ်ခုကတော့မတူဘူးပေါ့နော်မတူဘူးလို့ဒီလိုနားလည်ရအဲ့တော့ဦးဇင်းတို့ပြီးခဲ့တဲ့ဘက်ကတော့ဦးဇင်းတို့ပြောခဲ့တာဒီလက္ခဏာတတပြစ္စုပ္ပတံပဋ္ဌာန်ပိုင်းကိုတော့ဦးဇင်းတို့ဒီဓာတ်ကြီးလေးပါတော့ပြီးသွားပြီထင်တယ်နော်တင်ပါဗျာဓာတ်ကြီးလေးပါပြီးတော့ဦးဇင်းကသကုပ္ပတာလည်းပြီးတာလားတင်ပါသကုပ္ပတာလည်းပြီးပြီဆိုတော့ဦးဇင်းတို့ဒီဟာလေးကိုပေါ့ဟိုစုံပြီးတော့နာဘူးတွေရှိအောင် ပေါ့နော်အဲ့တော့ဒီသောတာသောတာပဒါရကာဏပဒါရဆိုတဲ့ဒီယုတ်တရားလေးတွေကိုခက်မြန်မြန်ပေါ့သူ့သဘောတရားလေးအတိုင်းပဲဦးဇင်းတို့ဟိုဖတ်ယုံသာတာပေါ့လေဒါလေးတော့သွားကြရအောင်ဒါဆိုတို့တကကြီးဒီကမကြီးဒီတရားပေါ်မှာဘာဖြစ်မလို့ဆိုတော့ဒီပရမတ္တတရားတွေရဲ့လက္ခဏာတ္တပြစ္စုပ္ပတ္တံပတ္တံကိုတော့စုံအောင်တော့ဟိုအ ਨੇ ဆုံးတော့ဒီနာဘူးသွားတာပေါ့နော်နာယူဘူးသွားတယ်ဒီကမိမိတို့လက်တွေ့ဒီတက်မှာကျင့်နေတဲ့ပုံစံကြီးဖြစ်နေတော့ဒါဟာနားစွာမှာကျေသူပြုပါပေါ့နော်အဲ့တော့ဦးဇင်းတို့သောတာပတ္တတာတစ်ခုကိုသွားကြရအောင် သောတာပတ္တရာတစ်ခုကိုသွားတဲ့အခါသောတာပတ္တရာရုပ်ပေါ့ဒါပရမတ္တတ္တာတစ်ခုပေါ့အဲသောတာပတ္တရာကေဒါလက္ခဏာတ္တပြစ္စုပတ္တပဋ္ဌာန်အဲ့တော့လက္ခဏာတ္တပြစ္စုပတ္တပဋ္ဌာန်ဘာလဲဆိုတော့တတ္တဝိကာရရဟဗုဒ္ဓပတ္တရာလက္ခဏာသောတာသောတုကာမတာနိဒာနာကာမသမုဋ္ဌာနာဗုဒ္ဓပတ္တရာလက္ခဏာမှာ သောတံဒါလက္ခဏာပဲအဲ့တော့သောတာဆိုတဲ့ဒီအကြည်ယုတ်ကလေးကိုဟိုရှေတုံကကြည့်ခဲ့တယ်ဟိုရှေတုံကကြည့်ရတဲ့အခါမှာဦးဇင်းတို့က တတပိဂါဒတတပိဂါဒရဟဗုဒ္ဓပတာရလက္ခဏံဆိုပြီးတော့ဒါရုပ်ကိုသင်ကြည့်တော့အတကကြီးဒီကမကြီးနည်းနည်းပြန်ပြီးအာရုံယူကြည့်ဦးဇင်းတို့ဘလို့သင်ကြားပေးခဲ့တော့ဆိုတော့ယောဂီတယောက်ကိုဦးဇင်းတို့ရှုဖို့ဆိုလို့ရှိရင်ပထမဆုံးဥမာဆိုကြပါဆိုသောတာပတာရကိုရှုခြင်းနဲ့သူတော်ကောင်းတယောက်ဥမာဓာတိလေးပါးနဲ့အရင်ဆုံးဒါအိဇဒဗိဒရှုတတ်လို့ရှိရင်ယုတ်ကလတ်တွေတွေးပြီးယုတ်ကလတ်တွေးလို့ရှိရင်အဲ့ဒီမှာဒီနားပေါ့မိမိအိဇဒပေါ့နားဝင်းကြည်မှာရှိတဲ့ယုတ်တရားတွေကိုဖန်ပြီးသိကြရတယ် တင်းတင်းအဲ့မှာ63မျိုးသောယုတ်တရားတွေတွေ့လေအဲ့ဒီမှာမှကြည်တဲ့ယုတ်ကလကြည်တဲ့ယုတ်ကလကိုယူရတယ်ကြည်တဲ့ယုတ်ကလကနားမှာဆိုရင်ခုဦးဇင်းတို့သောတာဒီပတာရအကြောင်းပြောမှာဆိုတော့ဒီနားမှာပဲဦးဇင်းတို့ပြောမှာပေါ့နော်အဲ့တော့နားမှာဦးဇင်းတို့ကြည်တဲ့ယုတ်ကလမကြည်တဲ့ယုတ်ကလတို့ယုတ်ကလတွေများစွာရှိတဲ့အထက်မှာကြည်တဲ့ယုတ်ကလက2မျိုး2စားရှိနိုင်တယ်ဘယ်နှမျိုးရှိနိုင်တော့ကြည်တဲ့ယုတ်ကလက2မျိုး2စားရှိပါတယ်ဗျာအဲ့ဒါဘာလဲဆိုတဲ့အခါကျတော့ခုန နာအကြည်လို့ခေါ်တယ်ခုနသောတာအကြည်ပါနေတဲ့သောတာတတကကလတ်ဆိုတဲ့ရုပ်တစ်မျိုးတည်လေရုပ်ကလတ်တစ်မျိုးတည်လေကြည်ရနောက်တော့ကာယတတကကလတ်လို့ခေါ်တယ်ကိုအကြည်ပါနေတဲ့ရုပ်ကလတ်တစ်ခုတည်လေကြည်ရအဲ့တော့နာမှာကြည်တဲ့ရုပ်ကလတ်နှစ်မျိုးရှိတာပေါ့နော်အဲ့တော့ဆိုလိုရင်းကဆိုရပါတော့ဒါကြောင့်မလို့ဦးဇင်းတို့နာမှာခုနသောတာဆိုတဲ့အကြည်တဲ့ဖြစ်တဲ့အတွက်ကြောင့်လည်းအတန်ကိုလာရိုက်ခတ်တဲ့ခံမှာဦးဇင်းတို့အတန်ကိုသိတယ်ထို့တူပဲနာမှာကာယအကြည်တဲ့တစ်ခုရှိတဲ့ကြောင့်နာဟိုတကကြီးဒီမှာကြီးတစ်ခုခုနဲ့ ဒါထိလိုက်တယ်ဆိုလဲဦးဇင်းတို့ဥမာဆိုတော့နားကြက်တောင်လေးနဲ့အထွဲကိုသူထိလိုက်တော့မှတကယ်ရသွားထိတယ်ဆိုဦးဇင်းတို့ထိမှုကိုနာမှုကျင်မှုစသည်အပြင်မသိဘူးလားသိတယ်အဲ့ဒါဒီဘာလဲမေးတဲ့အခါကျကာယအကြည်တက်ရှိလို့အဲ့တော့နားမှာဦးဇင်းတို့ကအကြည်ယုံနှစ်မျိုးရှိနိုင်တယ်အကာယအကြည်ရဲ့သောတာအကြည်ရဲ့ပေါ့အခုဦးဇင်းတို့ကသောတာအကြည်ကိုရှုတယ်အဲ့တော့နားကိုဧရိယာမှာသွားတွေ့တဲ့ကြည်ယုတ်တိုင်းအကြည်ယုတ်တိုင်းကိုဦးဇင်းတို့ကသောတာအကြည်ကိုသွားမှတ်လို့မရဘူးခုနပြောသလိုကာယအကြည်ရှိတယ်ကာယအကြည်ရှိတော့အဲ့ဒီယုတ်ကမ္မဏပိုင်းမှာတော့ကတော့ဦးဇင်းတို့ကဘာကိုပြောခဲ့တုန်းဆိုတော့ဒီ သွန်နားကြည်လေးတစ်ခုကိုသိဖို့နားကြည်လေးတစ်ခုကိုသိဖို့ဖြစ်တဲ့အတွက်ကြောင့်အဲ့နားဝန်းကျင်မှာရှိတဲ့အကြည်ယုတ်ကလေးတစ်ခုကိုဖန်သိသိတာသိသိတာပြီးတစ်ဖက်ကကုနာအတန်ပေါ့နော်အစ္စတပဲဖြစ်ဖြစ်ဗိဒ္ဓပဲဖြစ်အတန်တစ်ခုကိုနှံ့အောင်ယူလိုက်အာယုံယူရင်ကိုဒီမှာလက္ခဏာကိုကြည့်ဒီကကြီးဒါတာဝိဃာရဟဗုဒ္ဓပတာရလက္ခဏာတတ္တာယုံဤတတ္တာယုံဆိုအတန်ပေါ့နော်အဲအတန်ကြီးရှေ့ရှုရိုက်ခတ်ခြင်းကထိုက်တန်တဲ့ယုတ်ကလေးတစ်ခုဆိုလိုရင်းကမိမိကအကြည်ယုတ်ကလေးတစ်ခုကိုသိသိတာ သိသိတာပြီကတော့အတန်ကိုလန့်အာယုံရင်ဒီအတန်လေးကမိမိသိသိထားတဲ့ရုပ်လေးကိုလာပြီးရိုက်ခတ်ရိုက်ခတ်ခဲ့ရင်တော့ဒီမိမိသိသိထားတဲ့အကြည်ရုပ်ဒီတာသောတာအကြည်ဓာတ်လို့တို့ဆုံးဖြတ်လို့ရတယ်တွန်းတော့အကယ်၍မဟုတ်ဘူးကိုကသုံးကြည့်ထားတဲ့နားမှာရှိတဲ့နားဝင်းကျင်မှာရှိတဲ့ဒီအကြည်ယုတ်တစ်ခုကိုပဲသိသိထားတယ်ဒါပေမဲ့ကိုအတန်ကိုလန့်အာရုံယူတဲ့အချိန်မှာအတန်ကဒီကိုသိသိထားတဲ့အကြည်ကိုလာပြီးရိုက်ခတ်မှုမရှိဘူးဆိုရင်ဒါသောတာအကြည်မဟုတ်တော့ဘူးဒါဒီကာအကြည်ဖြစ်နေတယ် အဲဆိုရင်နောက်အကြည်ယုတ်တစ်ခုကိုပြန်သိသိသိသိပြီးအတန်ကိုပြန်အာယုံယူအတန်ကလာရိုက်ခတ်ပလားရိုက်ခတ်ပြီဆိုမှဒါသောတာအကြည်လို့ဒါဆုံးဖြတ်ချက်ချနိုင်တယ်လို့သူတို့ပြောခဲ့တာဒါကဦးဇင်းတို့ယုတ်ကမ္မထံပိုင်းအဲ့တော့ယုတ်ကမ္မထံပိုင်းမှာသူတော်ကောင်းဒီဒီသောတာအကြည်တက်ကိုတည်ပြီးသားဖြစ်သောတာအကြည်တက်ကိုတည်ပြီးသားဖြစ်ပေမဲ့လက္ခဏာနေဖြစ်မဲ့တည်သေးတာဘာဖြစ်ပဲတည်သေးတာလက္ခဏာအဖြစ်ပဲတည်သေးတာပါဗျာလက္ခဏာအနေနဲ့ပဲတည်တာ အဲ့တော့ခုအဲ့တော့သလိုရင်းပြောနေတာကိုဒီသောတပတ္တာဒမှာရှိတယ်ခုလက္ခဏာတ္တပြစ္စုပတ္တပဋ္ဌာန်ကိုဦးဇင်းတို့ဟောကြားနာကြားကြတော့မယ်ဆိုတော့ပြန်ပြောနေတာကယောဂီသူတော်ကောင်းတယောက်ကဒီလက္ခဏာကိုတော့တည်ပြီးသားဖြစ်ခဲ့တယ်ယုတ်ကမထံပိုင်းမှာတည်းကဒီအတန်နဲ့လာပြီးရိုက်ခတ်ခြင်းကထိုက်တန်တော့ဓာကြီးလေးပါတို့ကြီးကြီးလင်းမှုသဘောဆိုတာကိုတော့အဲ့အချိန်ကသိခဲ့ပြီးပြီအဲ့အချိန်ကဆိုတာဘယ်ချိန်ကဆိုတော့ယုတ်ကမထံစပြီးတော့ယုတ်တရားတွေကိုသိသိတဲ့အပိုင်းမှာသိခဲ့ပြီလက္ခဏာအနေနဲ့သိခဲ့တယ်ဘာအနေနဲ့သိခဲ့တယ် လက္ခဏာအနေနဲ့သိခဲ့ပြီးသားဖြစ်ပါတယ်ခင်ဗျာလက္ခဏာအနေနဲ့သိခဲ့ပြီးဖြစ်တယ်ဟောအခုလည်းကြောင်သူကအဲ့ဒါတွေမကတော့ခုနကဟိုဒါမျိုးရဲ့လက္ခဏာမှာခုနနှမျိုးရှိတာပေါ့လေနောက်တစ်မျိုးလေးဒါဆိုအောင်ထပ်တော့ပြောခဲ့ဒောတုကာမဒါနိဒါနာကာမသမုဋ္ဌာနာကာမသမုဋ္ဌာနာဘုဒ္ဓပတာလက္ခဏာဝါသောတံဆိုပြီးတော့ဒါလေးတစ်ချက်ရှိဒါကဘာပြောတာတော့ဆိုတော့ဒောတုကာမဒါနားထောင်လို့လေအဲနားထောင်လို့လေဒောတုကာမဒါနိဒါနာနားထောင်လို့လေဆိုတဲ့အကြောင်းကိုအခြေခံအကြောင်းရင်းကိုအခြေခံတဲ့ ကာမသမုဋ္ဌာနာတဲ့ကံကြောင့်ဖြစ်တာတဲ့ဘာကြောင့်ဖြစ်တာကံကြောင့်ဖြစ်တာပါဗျာကံကြောင့်ဖြစ်တယ်နားထောင်လို့ကြီးဆိုတဲ့ဒါတတ္ထအတန်ကိုနားထောင်လို့ဆိုတဲ့တတ္တတဏကိုအခြေခံအကြောင်းခံအကြောင်းရင်းခံတဲ့ဟလာကံကြောင့်ဖြစ်တယ်မဟာဘုတ်၄ပါးတို့မဟာဘုတ်ကြီး၄ပါးဘောပထဝီအဘောတိတော်ဝါယောဆိုတဲ့ဒီမဟာဘုတ်တကြီး၄ပါးကကြည်လင်နေမှုသဘောတဲ့ဒါ ဒီသောတာအကြည်ဓာတ်ရဲ့လက္ခဏာအဲ့တော့သောတာအကြည်ဓာတ်မှာလက္ခဏာ2မျိုးအနေနဲ့မိမိနားလည်နိုင်တယ်နံပါတ်1အနေကသောတာအကြည်ကိုလှမ်းကြည့်လို့ရင်ခုနအတန်လေးကရက်ခတ်ခြင်းကထိုက်တန်တဲ့အကြည်ယုတ်ကလေးဓာတ်ကြီးလေးပါးရဲ့ကြည်လင်မှုသဘောလိုနေတယ်လို့နားလည်လို့ရတယ်နောက်တစ်မျိုးအနေနဲ့နားလည်နိုင်တာတော့အတိတ်ကထူထောင်ခဲ့တဲ့အတန်ကိုကြားလို့ခုနအောင်စင်းတို့လူဘဝလိုခြင်းဆိုတာလူဘဝမှာအာယုံ၅ပါးရှိတယ်။နတ်ဘဝလိုခြင်းဆိုနတ်ဘဝအာယုံ၅ပါးရှိ။အဲ့အာယုံ၅ပါးကိုခံစားလို့လေဆိုတဲ့တဏှာရင်းခံရှိတယ်။အဲ့ရင်းခံတဲ့ကံတစ်ခုကိုထူထောင်ခဲ့တယ် အဲ့ဒူတော်မဲ့တဲ့ကံကရင့်ကျက်လို့အကျိုးပေးတဲ့ကအခုလိုပေါ်လူဘဝရောက်လာတယ်နောက်ဘဝရောက်လာအဲ့လိုလူဘဝရောက်လာနတ်ဘဝရောက်လာတဲ့ကအဲ့လူဘဝနတ်ဘဝမှာရှိတယ်ခုနစုံရတဲ့အတန်တွေရှိတာပေါ့အတန်မျိုးမျိုးရှိတယ်အာယုံ၅ပါးတဲ့ကအတန်ရှိတယ်အဲ့အတန်ကိုနားထောင်လို့လေတဏှာအရင်းကံကြောင့်ဖြစ်ပေါ်လာတာပဲအကံကြောင့်ဖြစ်ပေါ်လာတာပဲအဲ့ဖြစ်ပေါ်လာတဲ့အခါမှာလေဒီဖြစ်ပေါ်လာတဲ့ယုတ်တရားဒီဒီကြည်လင်မှုဒီဘာရဲ့ကြည်လင်မှုလဲလို့သင်ထပ်ပြီးမေးလို့ရှိရင်အဲ့ဒီဓာတ်ကြီး၄ပါးကကြည်လင်မှုညတာဖြစ်တယ်ဘာကကြည်လင်မှုလဲတော့ ဓာတ်ကြီးလေးပါးရဲ့ကြည်လင်မှုဖြစ်ပါတယ်ဗျာ။အဲတော့အတန်ကိုနားထောင်လို့တဲ့တဏှာလျင်အကြောင်းရင်းခံရှိတဲ့ကံကြောင့်ဖြစ်တဲ့ဓာတ်ကြီးလေးပါးရဲ့ကြည်လင်မှုသဘောကိုဒါသောတာပတာရတနည်းအားဖြင့်နာအကြည်ယုံလို့ဒီလိုခေါ်တယ်။ဒါကတော့လက္ခဏာပေါ့။လက္ခဏာအဲ့လိုနှမျိုးတစ်မျိုးထင်ရှားရင်ရတယ်ပေါ့။အော်နောက်တစ်ခါကျတော့ဗာလဲတော့ဆိုတော့ဒုတိယကသူ့ရဲ့အတ္တလုပ်ငန်းကိစ္စလုပ်ငန်းကိစ္စကဘာပြောလို့ဆိုတော့တတ္တေသူအာဝိဇ္ဇနာရတံဟောတတ္တေသူအာဝိဇ္ဇနာရတံ ဘာပြောတော့တတ္ထာယုံ၌ဝါအတံဘက်သို့ဝတိစိတ်စဉ်ကိုဆွဲဆောင်ခြင်းဟောစိတ်စဉ်ကိုဆွဲဆောင်အတံကိုဒီအတံဘက်ကိုစိတ်စဉ်ကိုဆွဲဆောင်အဲ့တော့ဒကာကြီးတွေဒကာမကြီးတွေဒါလည်းဥစဉ်တို့ဟိုကဟိုစက်ခုအကြည့်တုန်းကလည်းပြောခဲ့ပြီးသလိုပြောခဲ့သလိုပေါ့မှအတံဘက်ကိုဒီဆွဲဆောင်တယ်စိတ်ကိုဆွဲဆောင်သွားတယ်ဆိုတာဘာပြောတာလဲအတံဘက်ကိုစိတ်ကိုဆွဲဆောင်တယ်ဆိုတာဘာပြောတာတော့မေးတဲ့အခါကျတော့ဒကာကြီးတွေဒကာမကြီးတွေမှဆိုကြပါစို့ ဒီနာကြီးမရှိခဲ့ဘူးဦးဇင်းတို့ဝဋ္ထိစိတ်ကဥမာဆိုစိတ်အစဉ်ကပေါ့တော့ဥမာဆိုကြောက်ဆိုဘဝင်စိတ်တွေဖြစ်မြဲကျန်တဲ့ကျန်တဲ့ဝဋ္ထိစိတ်တွေတော့ဖြစ်မှာပေါ့တွန်းတော့ဒီအတန်ဘက်ကိုစိတ်ကရောက်သွားပါမလားအတန်ဆိုတဲ့အာယုံကိုနှံ့ယူနိုင်ပါမလားမယူနိုင်ပါဘူးအတန်ဆိုတဲ့အာယုံကိုမယူနိုင်ဘူးဘာကြောင့်လဲဆိုတော့နားအကြည့်မရှိဘာမရှိလို့နားနားအကြည့်မရှိလို့ပါခင်ဗျာနားအကြည့်မရှိ ဒါပေမဲ့နားကျင်ရှိနေတဲ့သူတော်ကောင်းမှကျတော့ဘာဖြစ်တယ်ဆိုတော့နားကျင်ရှိတဲ့အတွက်ကြောင့်အတန်ကနားကိုလာပြီးရိုက်ခဲ့တယ်အဲ့ခါကျတော့ဒီနားကြီးကပဲဒီညမှာဘယ်လိုနားလဲရမလဲဆိုတော့ဒီစိတ်အစဉ်ကိုအတန်ဘက်ကိုသူကဆွဲဆောင်သွားလိုက်အတန်ဘက်ကိုဆွဲဆောင်သွားတဲ့အကြောင်းကိုသင်တို့ကဘာဖြစ်လိုက်တော့ဆိုတော့အတန်ကိုနှလုံးသွင်းမိသွားတယ်နှလုံးသွင်းမိသွားတဲ့အတွက်ကြောင့်ဘာဖြစ်တော့ဆိုတော့အတန်ကိုကြားသိရတယ်ပေါ့အဲ့တော့ကြားသိသိဖြစ်တယ်အဲ့တော့စိတ်အစဉ်ကိုဒီအတန်ဘက်ကိုဒါဟိုဆွဲဆောင်တဲ့သဘောဆိုတဲ့ဒီလုပ်ငန်းကိစ္စရှိတယ်ပေါ့ အဲ့တော့နာကြည်ဒီဘာလို့တော့သူကလုပ်ငန်းကိစ္စကိုပြောပါဆိုလို့ရှိရင်အဲတတ္တာယုံဘက်ကိုဒီနေ့အပြင်အတန်ဘက်ကိုအာယုံဆိုတဲ့အတန်ဘက်ကိုစိတ်စဉ်ကိုဆွဲဆောင်သွားတယ်ဒီနေ့အပြင်လူပုဂ္ဂိုလ်ကိုဆွဲဆောင်သွားတယ်ပေါ့အဲ့တော့နာကြည်ရှိနေတဲ့ပုဂ္ဂိုလ်ကတခါလေခီးသွားရင်အတန်လေးရှိလို့ရအတန်လေးဘက်ကိုတက်မသွားဘူးတက်သွားပါတယ်ခင်ဗျာနာလေးဘက်ကိုလဲတော့လူချင်းတောင်မတိုက်မိဘူး စိတ်ကနေသွားဒါကလေးမှာတန်ဘက်ကိုလူကလက်ပြီးသွားလို့ဒါကလေးလူလဲလူချင်းနဲ့တိုက်မိတာပဲဒါကလေးအဲဦးဇင်းတို့ဒါကလေးဟိုလမ်းသွားရင်လည်းလမ်းမရတက်တိုင်ကြဝင်တိုက်ရင်တိုက်မိတာဟုတ်လားအတန်ဘက်ကိုလက်လက်ကြည့်ရကြည့်တော့ရက်သွားတာလည်းမရအတန်ဘက်လည်းလက်ကြည့်တော့ဒါကလေးဒီကောင်ကြီးမတိုက်မိဘူးလားတိုက်မိနိုင်ပါတယ်ခင်ဗျာတိုက်မိနိုင်တာဗောအဲ့တော့ဘာပြောချင်တာလို့ဆိုတော့ပြောချင်တာကဒီအတန်ဘက်ကိုဒီနားကြည့်ရှိလို့နားကြည့်ကအဲလူပုဂ္ဂိုလ်ကိုလည်းသူကဆွဲဆောင်သွားတယ်နောက်စိတ်အစဉ်ကိုလည်းသူကဆွဲဆောင်သွားတယ်အဲ့ဒါဒီနားကြည့်ကသူလုပ်ငန်းကိစ္စလို့ဒီလိုနားလည်ရအောင် နောက်တစ်ခုပါလေတော့သောတာဝိညာဏတ္တအာရာရဘာဝပြစ္စုပ္ပတ္ဌာနံသောတာဝိညာဏတ္တအာရာရဘာဝပြစ္စုပ္ပတ္ဌာနံသောတာဝိညာဉ်ဇာတိစိတ်တီယာသဘောဟောညနေမှာဆင်ញင်လိုက်တယ်ဩသောတာကြီးဆိုတာဘာလဲဘလို့သဘောလဲဆင်ញင်လိုက်တဲ့အခါကျတော့ဩဒီဇာတိစိတ်ကလေးရေတီယာပါလားဘာကဲတီယာလဲတော့ဇာတိစိတ်ရေတီယာလေးပါခင်ဗျာ ဇာတိစိတ်ကတိရပဲဒီသောတာအကြည်မှမရှိရင်ဒီသောတာအကြည်ဓာတ်ကိုမိတွဲဖြစ်တဲ့ဇာတိစိတ်ဆိုတာလည်းဖြစ်မလာဘူးအဲ့တော့ဒီသောတာအကြည်ဓာတ်ကိုညာထဲမှာဆင်ញင်လိုက်တယ်။အော်ဇာတိစိတ်ကမိရပဲလို့ညာထဲမှာထင်လာတယ်။ဒါပြစ္စုပ္ပတ္ထ။ဟောပြီးတဲ့အခါကျတော့ဗဒ္ဒဌာနာနိသောသောအကြောင်းမိတဲ့အခါကျတော့သောတုကာမတာနိဒာနာ ကမ္မဇဗုဒ္ဓဗဒ္ဒဌာနာဟောသောတုနိဒာနာသောတုကာမ တောတုကာမဒါနိဒါနာကြားကြည်နေဆိုတဲ့တဏှာလင်အကြောင်းအငံရှိတဲ့ကံကြောင့်ဖြစ်တယ်တဲ့မဟာဘုတ်၄ပါးဒီနိသွားတော့အကြောင်းသူ့အကြည်ဓာတ်ကိုကမဟာဘုတ်၄ပါးကဒါကြည်လင်မှုသဘောဖြစ်တဲ့အတွက်ကြောင့်ဒီအကြည်ဓာတ်ကလေးရှိဖို့ဆိုတာတခါကြီးဒီကမကြီးဒီတကြီး၄ပါးရှိနေဖို့မလိုဘူးလားဓာတ်ကြီး၄ပါးရှိဖို့လိုအပ်ပါတယ်ဖေ။ဓာတ်ကြီး၄ပါးရှိဖို့လိုတယ်။ဒါကြောင့်မလို့ဒီဓာတ်ကြီး၄ပါးဒီဒီသောတာအကြည်ယုတ်ကလေးရဲ့နီးစွာသောအကြောင်းပဲ။ဘာအကြောင်းလဲတော့ဓာတ်ကြီး၄ပါးဒီ တောတအကြည်တရဲ့နီးစွာတော့အကြောင်းဖြစ်ပါတယ်ဗျာနီးစွာတော့အကြောင်းဒါကြောင့်မလို့သူကဒီနေရာမှာဗဒ္ဒံကိုဘာသာပြန်တဲ့အခါမှာအာတဏကာရဏနီးစွာသောအကြောင်းလို့ပြောတာသူမှဝိစွာတဲ့အကြောင်းလို့ရှိတာပေါ့ဝိစွာတဲ့အကြောင်းဆိုတာခုနအတိတ်ကပြုစုပြုဆောင်ခဲ့တဲ့ကံဒီတာဝိစွာသောအကြောင်းပေါ့သူကဒီဘုရားတို့နာကြည်ဒီကအကြည်ယုတ်ဒီဒီဆိုတာကမ္မစယုတ်ဒီကံကြောင့်ဖြစ်တဲ့ယုတ်ဒီအဲ့တော့အတိတ်ကကံကတော့ဒါကတော့အကြောင်းတရားမှန်နေသို့တော့သူကတော့ဝိစွာသောအကြောင်းလည်းရင်အနိကဆုံးအကြောင်းကိုပြောပါဆိုရင်တော့ ဦးဇင်းတို့ခုနပြောတယ်တကြီးလေးပါဘုတ်၄ပါဗါလဲတော့မဟာဘုတ်တကြီး၄ပါပါဗျာမဟာဘုတ်တကြီး၄ပါဥမာဆိုကြပါတော့ဦးဇင်းတို့ပြောကြမယ်ဆိုလို့ရှိရင်ကလေးတယောက်လူဘွားတဲ့ကိုရောက်လာဒီကလေးဘုတ်တယောက်လူဘွားတဲ့ကိုရောက်လာတယ်ဆိုတာကတော့ဒါအဓိကအကြောင်းရင်းကိုပြောမယ်ဆိုတော့ဦးဇင်းတို့သူ့အတိတ်ကကံလည်းရှိတယ်ဒီပြစ္ဆုတ်ပံမှာမိဘနှစ်ပါးဆိုတဲ့ပေါင်းစုံမှုဒါကတော့သူ့ရဲ့ဒါအကြောင်းတရားတွေမှန်တယ် သို့သောအဲ့ကလေးကိုဆိုကြပါစို့မိခင်ဖခင်တွေကမဆောင်ရှောက်နိုင်တဲ့အခါမှာခုနအမ်ဒီအဆောင်ရှောက်တယောက်ပေါ့လေဒါအထင်းတော်တယောက်နဲ့ထားတယ်ထားဒိန်းတော်တယောက်နဲ့ထားတယ်ဆိုရင်အဲ့ကလေးကနာတေချေပျက်စီးမှုမရှိအောင်အဓိကမပျက်ပျက်စီးမတော့အောင်ဆောင်ရှောက်နေတာကဘာတူလဲလို့မေးတော့အထင်းတော်ပါဗျာအနိကကတော့ဒီအထင်းတော်ပဲအဲ့သဘောမျိုးပေါ့ အဲဒါဆိုလိုရင်းကအကြောင်းတွေကတော့များစွာရှိနေတယ်အကြောင်းတွေများစွာတွေကအခုအနိစ္စဆုံးလေးကိုပြောပါဆိုရင်အဲအတိတ်ကကံကြောင့်ဖြစ်တဲ့မဟာဘုတ်ဆိုတဲ့ဓာတ်ကြီး၄ပါးဒီဒီတောတအကြီးလေးကနိစ္စသောအကြောင်းလို့တော်တော်နားလည်ရမယ်ပေါ့အဲ့တော့ပြန်ပြီးတော့ခြုံပြီးတော့ပြောကြမယ်ဆိုရင်ဒါတောတအကြီးကလက္ခဏာကို ပြောပါဆိုရင်ဒါအတန်ကရိုက်ခတ်ခြင်းကထိုက်တန်တဲ့ဓာတ်ကြီး၄ပါးကအကြီးလေးမှုသဘောနောက်တကဒါအတန်ကိုအတန်ဘက်ကိုစိတ်အစဉ်ကို ဒါဆွဲဆောင်ခြင်းဆိုတဲ့လုပ်ငန်းကိစ္စအော်နောက်တခါသောတာဝဉ္ဇဉ်စိတ်ကိတရားအဖြစ်နဲ့ညာထဲမှာရှိရှိတင်မယ်ပြစုပတ္တံပြီးတဲ့အခါကျတော့ဒါကြားလို့ချင်းဆိုတဲ့တဏှာလေးအကြောင်းရင်းခံရှိတယ်ကံကြောင့်ဖြစ်တယ်ဓာတိလေးပါးဒီသူ့ရဲ့ဤစွာသောအကြောင်းပြစုပတ္တံအပတ္တံလို့ဒီလိုနားလည်ရအောင် ဟောဒီဟာလေးကိုပေါ့ဥမာဇက်ကုအကြည်ယုတ်တနည်းအားဖြင့်သောတာအကြည်ယုတ်ဒီလိုယုတ်ကလေးတစ်ခုတစ်ခုကိုမိမိကကကနနာနားလည်ပြီးကျန်တဲ့အကြည်ယုတ်တွေကလွဲသွားပြီနောက်တစ်ခုကဂါဏပတာတာဗါတဲ့တော့ဂန္ဓာဘိကာတာတဲ့ဟာဗုဒ္ဓပတာတာလက္ခဏာဟောဂါဏအကြည်ဂါဏအကြည်ဆိုတာဗါလဲလို့မြင်လို့ရှိရင်အဲ့ဒီအနက်ငယ်ရိုက်ခတ်ခြင်းကထိုက်တန်တယ်ဗုဒ္ဓယုတ်၄ပါးကဗုဒ္ဓယုတ်၄ပါးရဲ့ကြည်လင်မှုသဘောကိုအဲ့တော့ဂါဏအကြည်ဒါသူ့ရဲ့လက္ခဏာနောက်လက္ခဏာတစ်မျိုးအနေနဲ့ကတော့ ဂာယိတုကာမနိဒာနာဂာယိတုကာမဒါနိဒာနာကာမသမုဒ္ဒနာဘုဒ္ဓပတာလက္ခဏာဝါဂာနံဟောနောက်တကဗါတဲ့တော့အနတ်ကိုနန်းရှုံလူတွေဆိုတဲ့တဏှာလျင်အကြောင်းရင်းခံရှိတယ်ကံကြောင့်ဖြစ်တဲ့ဒါဘုဒ္ဓယုတ်မဟာဘုတ်၄ပါးကကြည်တည်မှုသဘောဒါသူ့ရဲ့လက္ခဏာနောက်သူ့ရဲ့လုပ်ငန်းကိစ္စကိုပြမှာဂန္ဒီတုအဝိဇ္ဇနာအနတ်ဘက်ကူဒါတဲ့စိတ်ကိုဆွဲဆောင်ပြီးခြင်းတဲ့ဒါလုပ်ငန်းကိစ္စနောက်တက ပြစ္စုပ္ပတ္တံကိုကြည့်တဲ့အခါကျတော့ကဏဝိညာဏတအာရရဘာဝပြစ္စုပ္ပတ္တနာဒါအနံ့ကိုသိတဲ့နန္တိစိတ်ကလေးရဲ့တရားလို့ဉာဏ်ထဲမှာရှိချူထင်တာလို့ပြစ္စုပ္ပတ္တံဟောဗရဒ္ဒံကြည့်တဲ့အခါကျဂာဟိတုကာမဒါနိဒနာကာမကာမဘူတကမဇဘူတဗရဒ္ဒနံဒါနန်းရှုံလိုတယ်ဆိုတဲ့တဏှာလင်အကြောင်းရင်းငံရှိတယ်ကံကြောင့်ဖြစ်တယ်ဓာတ်ကြီး၄ပါးနေနေစွာသောအကြောင်းပဲခန္ဓာအကြည့်ရဲ့ဒီလိုနားလေရ။ဟောနောက်ပြည့်ရဲ့အခါကျတော့ဦးဇင်းတို့ဇင်ဝါကြီးကြလေပုံစံလိုပဲ။ ရတဘေကာရတဲ့ဟာဘုဒ္ဓဗတာရလက္ခဏာဟောရတယုံလေးကရိုက်ခတ်ခြင်းမှာထိုက်တန်တဲ့ဓာတ်ကြီးလေးပါးကကြည်နေမှုသဘောတည်းဒါဇိမ်ဝါအကြည်တတ်ပဲသူကလက္ခဏာနောက်တစ်ခုဒါဟိတုကာမတာနိဒာနာကာမသမုဋ္ဌာနာဘုဒ္ဓဗတာရလက္ခဏာဝါဇိမ်ဝါဟောဇိမ်ဝါအကြည်တတ်ဆိုတာဘာပြောတာလို့မေးတော့ ရှေ့ကနေပြီးတော့ရက်လူတွေအာယုံကိုပေါ့နော်အာယုံရဲ့အရာတာကိုရက်လူတွေခံစားလူတွေဆိုတဲ့တဏှာလေးအကြောင်းရင်းငံရှိတယ်အာကံကြောင့်ဖြစ်တဲ့ဓာတ်ကြီး၄ပါးကကြည်လင်မှုသဘောဒါလက္ခဏာနောက်တစ်ခါသူကလုပ်ငန်းကိစ္စကိုပြောပါဆိုရင်အရာတာဘက်သူစိတ်ကိုဆွဲဆောင်သွားခြင်းသဘောဒါသူကလုပ်ငန်းကိစ္စနောက်သူကနှိစွာသော အကြောင်းသူကဉာဏ်အရှိရှိတင်တာမှုကြတော့ဇေဝဝိညာဏတ္တအရရဘာဝပြစ္စုပ္ပတ္ထနာ ဟောဇေမဝဉ္ဉ်စိတ်ကလေးကတီယာလို့ဒါနည်းနဲ့မှရှိရှိထင်တာမင်းဟောနောက်ကသူကပဋ္ဌာန်ကြတော့ဒါယိတုကာမတာနိဒာနာကမ္မဇဗုဒ္ဓပဋ္ဌာနာဟောရက်လိုတယ်အရသာကိုရက်လိုတယ်ဆိုတဲ့တဏှာနဲ့အကြောင်းရင်းခံရှိတဲ့ကံကြောင့်ဖြစ်တဲ့ဓာတ်ကြီး၄ပါးဒီသူကနိစ္စတော်အကြောင်းပဲဒါပြပဋ္ဌာန်ပေါ့ဟောနောက်တကကာယအကြည်ယုတ်ကလေးကိုသွားကာယအကြည်ယုတ်ကလေးသွားလဲပုံစံလိုပဲဘောဓဘာဝေကာရတေဟဗုဒ္ဓပဒါရလက္ခဏော ဒါဘုဒ္ဓတုကာမတာနိဒာနဘုဒ္ဓတုကာမတာနိဒာနကမ္မသသမုဋ္ဌကာမသမုဋ္ဌာနာဘုဒ္ဓပတာလက္ခဏောဝါကာယောဟောသူမှာလက္ခဏာနှစ်ခုပထမကဒီတွေ့ထိဟောတဘာယုံပေါ့ဟောတဘာယုံကရိုက်ခတ်ခြင်းကထိုက်တန်တဲ့တကြီးလေးပါးကကြည်လင်မှုသဘော။အော်နောက်တစ်ချက်ကြတော့တွေ့ထိလိုတယ်ဆိုတဲ့တဏှာလင်အကြောင်းရင်းခံရှိတဲ့ကံကြောင့်ဖြစ်တဲ့တကြီးလေးပါးကကြည်လင်မှုသဘော။ဒါသူရဲ့လက္ခဏာ။ နောက်သူရဲ့လုပ်ငန်းကိစ္စကြဘောဓဘေတုအဝင်ဇဏရတောအဲ့ဒီအာယုံပေါ့ဘောဓဘာယုံဆိုတဲ့ဒီအာယုံဘက်ကိုဝဋ္ဌိစိတ်ကဆွဲဆောင်ခြင်းဆိုတဲ့လုပ်ငန်းကိစ္စနောက်တကပြစ္စုပတ္တန်ကဗါတဲ့တုံးသူ့ကိုညာညာနဲ့ဆင်ញင်လိုက်တဲ့ယောဂီတယောက်ကတဏ္ဍာမှာဘလို့ထင်ရှားလာတော့ဆိုတော့ကာယဝိညာဏတအာရရဘာဝပြစ္စုပ္ပဒါနာကာယဝိညာဏတကာယဝိညာဉ်စိတ်တွေ့တိမှုကိုတည်တဲ့စိတ်အဲ့ဒီစိတ်ကလေးတဲ့တီးယာဖြစ်တဲ့ဉာဏ်မှာရှိရှိထင်လာတယ်။ဟောနောက်တခါ သူကနီးစွာသောအကြောင်းကိုပြောပါဆိုဘုဒ္ဓတုကာမတာနိဒာနာကမ္မသဘုဒ္ဓပရဒ္ဒနာဟောအတိတ်ကပြည့်စုံပြုထောင်ခဲ့တဲ့တွေ့တိလူတွေဆိုတဲ့တဏှာလင်အကြောင်းရင်းငယ်ရှိတဲ့ကံကြောင့်ဖြစ်တဲ့တကြီး၄ပါးဒီသူကနီးစွာသောအကြောင်းတဲ့ဒါကာယအကြည့်ရုပ်ဒီလိုမျိုးလေးနားလည်ရနောက်ပြီးတဲ့အခါကျတော့ဦးဇင်းတို့ဒီဟိုရုပ်ဟိုအကြည်ရုပ်တွေပြီးတော့အာယုံရုပ်တွေပေါ့နော်အာယုံရုပ်လေးတွေကိုလည်းဆက်ပြီးတော့တွားကြရအောင် နေတော့ဒါတော့ပြီးလောက်အဲ့တော့အာယုံယုတ်ထဲမှာကြည့်မယ်ဆိုရင်ဦးဇင်းတို့နံပါတ်1ကရူပါယုံဗါတဲ့တော့ယူပါယုံပါဗျာရူပါယုံကိုကြည့်မယ်ဆိုရင်ရူပါယုံကိုလက္ခဏာတသပြည့်စုံပတ္တံပဋ္ဌာန်ပြင်လက်ပြီးတော့ကျุမယ်ဆိုတဲ့သူတော်ကောင်းတယောက်နဲ့နံပါတ်1ပါတော့တွေ့ပြတော့ရူပါယုံရဲ့လက္ခဏာကိုကြည့်လိုက်မယ်ဆိုစက္ကုပရိဟဏနာလက္ခဏာရူပံဟောသူကဘာပြောလဲဆိုတော့စက္ကုပတ္တာကိုထိကြိုက်ခြင်းသဘောဟောစောစောကသူကဒီနှစ်ခုကိုဘလို့နားလည်ရတော့ဆိုတော့ ရှင်းကစက္ခုကြီးကိုယူပြီးသားသူတော်ကောင်းတွေရူပါယုံနဲ့ရူပါယုံနဲ့စက္ခုကြီးကိုသွားတွဲပြီးတော့ယူလိုက်လို့ရှိပုံနာလဲအဲ့တော့ဇလိုရင်းကအခုစက္ခုကြီးကိုနားလည်ပြီးဆိုအခုရူပါယုံကိုယူလိုက်တဲ့ကရူပါယုံရဲ့လက္ခဏာကဘာတော့အဲ့စက္ခုဆိုတဲ့စက္ခုပတာရာပေါ့နော်စက္ခုအကြည်ယုတ်ကလေးကိုသွားပါလို့ဆိုသွားပြီးထိခိုက်တဲ့သဘောလေးအဲ့တော့သူတို့သူတို့ကရူပါယုံဒီနားကြီးကိုသွားပြီးထိခိုက်မှာမဟုတ်ဘူးအဲ့တော့နှာခေါင်းကြီးကိုလျှာကြီးကိုကိုယ်ကြီးကိုသွားထိခိုက်တာမျိုးမဟုတ်ရူပါယုံကသူကထိခိုက်ရင်ဘယ်ကိုပဲထိခိုက်မလဲ ဇက်ခုအကြည်ကိုပဲသူထိခိုက်မယ်ဘာကိုပဲထိခိုက်မယ်ဇက်ခုအကြည်ကိုပဲထိခိုက်မှာပါဗျာဇက်ခုအကြည်ကိုပဲထိခိုက်မယ်တနည်းအားဖြင့်ဇက်ခုအကြည်ပြိုက်ခံမှာပေါ့အဲ့တော့ဒါဇက်ရူပါယုံရဲ့လက္ခဏာအဲ့တော့ဟုတ်တာဒါဒီအပိုင်းကတော့ဦးဇင်းတို့ယုတ်ကမ္မဋ္ဌာန်းပိုင်းတွေမှာလက္ခဏာကတော့တည်ပြီးသားဖြစ်ခဲ့တယ်နောက်အခုသူကရတ္တလုပ်ငန်းကိစ္စကိုကြည့်မယ်ဆိုရင်ဇဂုဝိညာဏတ္တဝိတယဘာဝရတံဟောဘာပြောတော့ဇဂုဝိညာဏတ္တဇဂုဝိညာဉ်ဤအာယုံဖြစ်ခြင်း စကုဝိညာဉ်အားအာရမဏပစ္စယတတိပိကြည်သူပြုတယ်။ဟောသူကဒါကြောင့်မလို့သူ့ကိုကျတော့ဒါကိစ္စရတ္တာသူ့ရဲ့လုပ်ငန်းကိစ္စပေါ့နော်။ကိစ္စရတ္တာကဘာလို့စကုဝိညာဉ်ရဲ့အာယုံဖြစ်တယ်။ဒီနေ့အပြင်စကုဝိညာဉ်ကိုသူကြည်သူပြုနေတာ။စကုဝိညာဉ်ဖြစ်ဖို့ရန်အာယုံဆိုတဲ့ရူပါယုံရှိရမယ်ပေါ့။အဲ့တော့ဒါကြောင့်မလို့ဇကုဝိညာဏတဝိတ္တယဘာဝတတံဇကုဝိညာဉ်အာယုံဖြစ်ခြင်းလုပ်ငန်းကိစ္စ အဲ့တော့ဒီညမှာဦးဇင်းတို့ဒီဇက္ခုဝိညာဉ်ဟာကျေတုပြုတတ်သောအာရမဏပစ္စယတတ္တိနှင့်ပြည့်စုံခြင်းဆိုတဲ့အာရမဏပစ္စယတတ္တိဆိုတာကတော့သူကတမ္ပတ္တိရတ္တာပဲသူကနောက်တစ်ခုကျတော့သူကဒီပြစ္စုပတ္တဇက္ခုဒီရူပယုံဆိုတာဘာလဲရူပယုံဆိုတာဘာလဲလို့စင်ကျင်တဲ့သူတော်ကောင်းတယောက်ကညံမှာဘလို့ထင်တာမလို့တတ္တေဝဂောဇရာပစ္စုပ္ပဒါနာတဲ့ဟောတတ္တေဝဂောဇရာတတ္တေဝဆိုတော့ခုနဇက္ကုဝိညာဉ်စိတ်ကလေးကိုပြောတာအဲဒီဇက္ကုဝိညာဉ်စိတ်ကလေးရဲ့ကျက်စားရအာယုံ အဲ့တော့ဦးဇင်းတို့ဇက်ခုဝိညာဉ်စိတ်ဒီဘယ်မှာကျက်စားမလဲရူပါယုံမှာပဲကျက်စားမှာပေါ့ဘယ်မှာကျက်စားမလို့ရူပါယုံမှာပဲကျက်စားမှာပါဗျာကြောင့်မလို့ဩဒီရူပါယုံလေးကိုလှမ်းပြီးစဉ်းကျင်နေညံတဲ့ရူပါယုံဆိုတာဘာလဲဘာလဲဒီလိုမျိုးစဉ်းကျင်လိုက်တဲ့ယောဂီသူတော်ကောင်းရဲ့ညံထဲမှာထင်လာတာဩဇက်ခုဝိညာဉ်စိတ်ကကျက်စားရပဲတစ်ချက်ပေါ့နော်ကျက်စားရတစ်ချက်ကျက်စားရအာယုံပဲလို့ဒီလိုညံထဲမှာထင်လာလေတဲ့နောက်တစ်ခါဘာလဲတော့ဇတုမာဘုဒ္ဓဗရဒ္ဌာနာသူကနိစ္စသောအကြောင်းကိုပြုပါဆိုသူလည်းပဲ မဟာဗုဒ္ဓဒါမဟာဗုဒ္ဓကြီးလေးပါးဒီသူကနီးစွာသော အကြောင်းပဲအဲလိုသူကဒီမဟာဗုဒ္ဓကိုမိဖြစ်တာမဟာဗုဒ္ဓကိုမိဖြစ်တဲ့အတွက်ကြောင့်မိမိမိယာဆိုတာကလတ်တူပေါ့အဲလိုဆိုလိုရင်းကဒီဓာကြီးလေးပါးဒီနီးစွာသောအကြောင်းလို့ဆိုပြီးမြဲဒီရူပါယုံလေးကနီးစွာသောအကြောင်းဆိုတဲ့ဒီဓာကြီးလေးပါးဒီအခြားယုတ်ကလတ်ကဓာကြီးလေးပါးတော့မဟုတ်ဘူးသူနဲ့ကလတ်တူနေတယ်သူကမှီယာဖြစ်နေတဲ့ဓာကြီးလေးပါးဒီကလည်းအဲသူကနီးစွာသောအကြောင်းပဲ အဲ့တော့ဓာကြီးလေးပါးကတော့အများကြီးရှိမှာပေါ့ယုတ်ကလဆယ်ခုရှိရင်ခါလဲဓာကြီးလေးပါးကလည်းဒီယုတ်ကလမှာလည်းဓာကြီးလေးပါးဟိုယုတ်ကလမှာလည်းဓာကြီးလေးပါးဟိုလိုယုတ်ကလမှာဓာကြီးလေးပါးသို့တော်ရူပါယုံရဲ့နေစွာသောဟောအကြောင်းဒီဓာကြီးလေးပါးဆိုရင်မိမိကဒီဒီဘက်ကယုတ်ကလကိုရှုထားတယ်အခြားယုတ်ကလကဓာကြီးလေးပါးကသူ့ရဲ့နေစွာသောအကြောင်းမဖြစ်ဘူးသူနဲ့အတူတကွဖြစ်ပေါ်ဖြစ်ပဲသူမိမိရဖြစ်နေတဲ့ဓာကြီးလေးပါးဒီတာလေသူ့ရဲ့နေစွာသောအကြောင်းလို့ဒီလိုတော့နားလည်ရအဲ့ဒါကလည်းတခါလေးမှဦးဇင်းတို့ယုံလဲဆိုရင်သူ့ယောဂီတွေမှာဟိုမှားတတ်တယ်နားလည်မှုလွဲတတ်တာပေါ့နော်ကဲထား အဲရူပယုံပြီးတော့တတ္တာယုံတတ္တာယုံကဘာလဲလို့သောတာပရိယနနာလက္ခဏာတတ္တောဟောသူလည်းပဲပုံစံလူပဲသောတာပတာဒနာထိကြိုက်ခြင်းသဘောလက္ခဏာဒါတတ္တာယုံအတန်ငယ်ဒါလက္ခဏာပဲနောက်တကသူ့ရဲ့လုပ်ငန်းကိစ္စကိုကြည့်မယ်ဆိုရင်သောတာဝိညာဏတာဝိတ္တဘာဝရတောသောတာဝိညာဏတာဇာတိစိတ်ကလေးရေဟောဗါလဲတော့ဝိတ္တဘာဝဟောအာယုံဖြစ်ခြင်းဓာတုရဲ့လုပ်ငန်းကိစ္စ ဟောနောက်တကသူကဉာဏ်နဲ့မှစဉ်းကျင်တဲ့ကသူ့ကိုဘယ်လိုတင်ရမှာလဲဓာတေဝကောဇရပြစ္စုပတ္ဌာနာအဲ့သောတာဝိညာဉ်စိတ်ရဲ့ကျက်စားရာအာယုံလို့ဉာဏ်ထဲမှာထင်လာဟုတ်တာပေါ့သောတာဝိညာဉ်စိတ်ကလေးကာတကားလေးဘယ်မှာကျက်စားအဲ့အတန်ဆိုတဲ့အာယုံလေးမှာပဲကျက်စားမှာပေါ့အဲ့တော့ဒါကြောင့်မလို့သူကအာသောတာဝိညာဉ်စိတ်ကကျက်စားရာအာယုံလို့ဉာဏ်ထဲမှာထင်လာနောက်သူရဲ့နေစွာသောအကြောင်းကိုပြောပါဆိုလို့ရှိရင်သတုမဟာဘူတပဋ္ဌာနာဟော ဒီတတ္တာယုံလေးကအနည်းသွားတော့အကြောင်းကိုပြောပါဆိုရင်ဒါတကြီးလေးပါသူနဲ့သူ့ရဲ့မိယာသူနဲ့အတူတကွဖြစ်နေတဲ့ယုတ်လတ်တစ်ခုတွင်းမှာရှိတဲ့တကြီးလေးပါဒီသူ့ရဲ့အနည်းသွားတော့အကြောင်းတဲ့နောက်တစ်ခုခန္ဓာယုံအနတ်ဝဏခန္ဓာရူပအောင်တတ္တာယုံခန္ဓာယုံအနတ်ကြတော့ဘာဖြစ်တယ်တော့ခန္ဓာပရိယနနာလက္ခဏောကံတော်ခန္ဓာဝိညာဏတာဝိရိယဘာဝရတောတတေဝဂောဇရာပြစ္စုပဋ္ဌာနောသတုမဟာဘူတပဋ္ဌာနောဟောသူလည်းပဲပုံစံတူပဲအနတ်ကိုပြောပါဆိုအနတ်ငယ် လက္ခဏာဒီဒါဂာဏပတာဒနှာခေါင်းကြည့်ဂာဏပတာဒကိုထိကြိုက်ခြင်းရိုက်ခတ်ခြင်းသဘောဒါသူကလက္ခဏာနောက်သူကလုပ်ငန်းကိစ္စကိုပြောပါဆိုရင်ဂာဏဝိညာဏတဝုတ္တိယဘာဝဂာဏဝိညာဉ်စိတ်ကလေးရဲ့အာယုဒါသူကလုပ်ငန်းကိစ္စနောက်တစ်ခါသူကိုညနေမှာဆင်ញင်လိုက်လို့ရှိရင်ဘာပြောတတေဝဂောသရပြစ္စုပ္ပတ္ထနာအဲ့ဒီဂာဏဝိညာဉ်စိတ်ကလေးရဲ့ကျက်စားရာ အာယုံပဲလို့ဉာဏ်ထဲမှာထင်တာလေနောက်သူရဲ့နိသောသောအကြောင်းကို ပြောပါဆိုသုတ္တရာတို့မဟာဗုဒ္ဓပဋ္ဌာနံဟောဓာကြီးလေးပါးဒီသူရဲ့နိသောသောအကြောင်းပဲဟောပြီးတဲ့အခါကျတော့ဝဏကဏ္ဍရတ္တရတ္တယုံလေးကိုပြောပါဆိုလို့ရင်ရတ္တယုံရဲ့လက္ခဏာကဘာလဲဇေဝပရိဟနနာလက္ခဏောရတ္တောဇေဝဝိညာဏတဝိဒိယဘာဝရတ္တောတတ္တေဝပတ္တရာပစ္စုပ္ပတနောသူမဟာဗုဒ္ဓပဋ္ဌာနောဒါသူရဲ့လက္ခဏာရတ္တပစ္စုပ္ပတံပဋ္ဌာန်လက္ခဏာကိုပြောပါဆိုရင်ဘာပြောတော့ဇေဝဝိညာဉ် ဇိန်ဝါလျှာကြီးပေါ့လျှာကြီးကိုရက်ခတ်ခြင်းသဘောတည်တာသူကအာလက္ခဏာပဲပင်ကိုလက္ခဏာပဲဟောနောက်တစ်ခါသူကလုပ်ငန်းကိစ္စကိုပြောပါဆိုရင်ဇိန်ဝါဝိညာဉ်စိတ်အာယုံဖြစ်ခြင်းတည်တာသူကလုပ်ငန်းကိစ္စပဲနောက်တစ်ခါသူကပြစ္စုပ္ပတ္တဉာဏ်မှာစင်ကျင်လိုက်တဲ့ယောဂိသူတော်ကောင်းဉာဏ်ထဲမှာဘလို့ထင်လာမလဲဩသူဒီဇိန်ဝါဝိညာဉ်စိတ်ကကျဆရာအာယုံပဲလို့ဉာဏ်ထဲမှာထင်လာမယ်အဲသူရဲ့နှီးစွာသောအကြောင်းဆိုရင်ဒါ မိမိနဲ့ကလတ်တူဖြစ်တဲ့ဓာတ်ကြီး၄ပါးဒီနေစွာသောအကြောင်းလို့သရုမဘုဒ္ဓပဋ္ဌာန်နေနေတဲ့ဒါမိမိကယောဂီကနားလည်မှဖြစ်တယ်။ဟောဒါဆိုလို့ရှိရင်ဦးဇင်းတို့အာယုံယုတ်တက်ကရူပအောင်တတ္တယုံခန္ဓာအောင်လတ္တယုံခောတဘာယုံခောတဘာယုံကြတော့အထူးမရှိခောတဘာဒီအာဝတ္တရဝေယုဇိတံဆိုတဲ့အတွက်ကြောင့်အာဝတ္တကကျင်းတဲ့ကျန်တဲ့ပထဝီတေဇောဝါယောအဲပထဝီတေဇောဝါယောဆိုတဲ့ဒီ၃မျိုးဒီခောတဘာယုံအဲ့တော့ ဒီဗောဓဘာယုံကိုရှုကြရင်တော့အဲဒီ၃ချက်ကိုပြန်ရှုရတယ်ဗရဝီကိုပြန်ရှုဗရဝီရဲ့လက္ခဏာရတ္တပိစုပတ္တံပတ္တံတေသောရဲ့လက္ခဏာရတ္တပိစုပတ္တံပတ္တံဝါယောရဲ့လက္ခဏာရတ္တပိစုပတ္တံပတ္တံကိုရှုရင်ဒါဗောဓဘာယုံကိုနားလည်သွားရောကဲအဲတော့ဦးဇင်းတို့ဒီနေ့တော့ဒီလက္ခဏာရတ္တပိစုပတ္တံပတ္တံဒီအာယုံယုတ်ဒီအထိပဲဦးဇင်းတို့သွားပြီးတော့ဒီမှာပဲယနေ့တရားကိုအာဆုံးသတ်ကြအောင်စုဒါကြောင့်မလို့အပြီးတမှာအခါတော်တွင်ကြုံကြိုက်တော့မှာတို့ ကကြီးတက္ကမကြီးဒီဝိပဿနာအလုပ်ပေးတဲ့ရမှာလေဒီအဘိဓမ္မာသဘောတရားတွေကိုလက္ခဏာတတပြစ္စည်းပတ္တပတ္တအပြင်လေ့လာတဲ့အပိုင်းနဲ့တိုက်တိုက်ဆိုင်ဆိုင်ကြုံရတဲ့အတွက်ကြောင့်ဒီအဘိဓမ္မာခလုံးလေးကစပြီးငါတို့ဒီအဘိဓမ္မာတရားဒီသစ္စာ၄ပါးကိုတည်ရည်နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ရဲ့အတွက်အင်မတန်မှာအရေးကြီးတဲ့တရားတော်ပဲလို့ဒီလိုသဘောကျနှိမ့်ချပြီးကိုယ်စီကိုယ်စီထိုကဲ့သို့ဗျာရှင် ဘုရောမြတ်ကြီးဟောကြားတော်မူခဲ့တဲ့အဘိဓမ္မာဒေသနာတရားတော်တွေကိုထဲထဲဝင်ဝင်နဲ့ထိုးထိုးတွင်တွင်သိနိုင်တဲ့သူတော်ကောင်းများဖြစ်ကြကုန်ရာတည်းသာဓုသာဓုသာဓုပါဖေယ